ဘုန်းကြီးတို့ဒီနေ့က2023ခုနှစ်မေလ6ရက်စနေနေ့ညနေပိုင်း9နာရီချိန်ထေရဝါဒဓမ္မကမ္မထာလမ်းစဉ်သဘောတရားရေအပိုင်း331ဘောတရားရေအနေနဲ့ညနေပိုင်းမှာအလုံးချကျင်လမ်းမြပဋ္ဌံသင်ကြားနေအခုဆိုပိုင်း62ရောက်ပါပြီဒီနေ့ဘက်ကပစ္စည်းပိုင်း2 ဆက်လက်ပြီးတော့သင်ကြားနာယူကြရအောင်မနေ့ကမေဃပစ္စည်းနဲ့ပတ်သက်ပြီးပြောလာတယ်နော်မေဃပစ္စည်းမှာအကျဉ်းရောအကျယ်ရောမနေ့တော့ပြောတယ်အကျဉ်းလောက်အနည်းဆုံးနားလည်အောင်လုပ်ထားမယ်နော်အကျဉ်းပါဠိကိုဟုတ်လားအကြောင်း အကျိုးဒါလေးကိုအောင်ရုပ်ပဲရုပ်တတ်ပဲဆိုမဂ္ဂင်္ဂာနီဒါကအကြောင်းတရားတမမဂ္ဂင် 10ပါးနဲ့မိစ္ဆာမဂ္ဂင်4ပါးကိုရည်ရွယ်တယ်ဟိုဘုန်းကြီးတို့တရားထုတ်တဲ့ပုဂ္ဂိုလ်ကတော့မဂ္ဂင်10ပါးသိများတော့ဒီများဒီနေရာဆုံးလို့ရမဂ္ဂင်အားလုံးကိုဆုံးလို့ရတယ်တမမဂ္ဂင်ကိုမိစ္ဆာမဂ္ဂင်ကိုအကုန်လုံးပဲအဲတမမဂ္ဂင်ကလည်းကုသိုလ်ဝိဘကရိယာမဂ္ဂင်ဒါလည်းသူ့အနေနဲ့သူကြောင်းကျိုးဆက်ဆက်ဖြစ်မယ်ပေါ့ကုသိုလ်ကုသိုလ်ကြောင်းကျိုးဆက်ဆက်ပြန်ကုသိုလ်ပြန်လို့ အကုသိုလ်အကုသိုလ်ချင်းချင်းအကြောင်းကျိုးဆက်ဆက်ဖြစ်မယ်။ဗျာကရဗျာကရချင်းချင်းအကြောင်းကျိုးဆက်ဆက်ဖြစ်မယ်။အဲတော့မဲခင်ကနီးဆိုလို့မဲခင်12ပါးတရားကုန်အနေနဲ့တော့9ပါးပေါ့။အဲ့ဒီမဲခင်တရားတွေကသူတို့ကြည်တတ်တတ်မျိုးဖြစ်တာမို့သူတို့နဲ့တူစိတ်စေတသိက်တွေဖြစ်မဲခင်တရားတွေဖြစ်လို့ဒီစိတ်စေတသိက်ကဖြစ်တာမဲခင်တရားတွေမဖြစ်ဒီစိတ်စေတသိက်ကမဖြစ်ဘူး။ ဒါကြောင့်မဂ္ဂင်တရားတွေကအကြောင်းပေါ့ဖြစ်လာတဲ့စိတ်စေတသိက်တွေသူနဲ့တူဖြစ်တဲ့စိတ်စေတသိက်ဓာတွေကတော့အကျိုးတရားဖြစ်တဲ့အတွက်မေဃသံယုတ်တကနာဓမ္မနံမေခင်ကနီးဆိုခဏရရမယ်နော်ဒါကအကြောင်းဆိုတာသိချင်ပြီးတော့မှအကျိုးအတွက်မေဃသံယုတ်တကနာဓမ္မနံသူ့လိုက်ပေါ့နော်တမ္မာမေခင်ဆိုကုသိုလ်မေခင်ဝိပမေခင်ကိရိယာမေခင်တွေရှိတော့ နမမဂ္ဂိကုသိုလ်မဂ္ဂနမကုသိုလ်မဂ္ဂိ၈ပါးအဲ့ဒါတွေနောက်ကရှင်မကုသိုလ်စိတ်စေတသိက်တွေပေါ့နောက်ကုသိုလ်စိတ်စားယုတ်တွေဖြစ်အောင်တန်သမုဋ္ဌာနာနေသာဒုပါဏံဒါကုသိုလ်ကြောင့်ဖြစ်တဲ့စိတ်စားယုတ်တွေခွင်တို့အခုတရားသင်တန်းတွေပို့ချနေတယ်ဒီယုတ်တွေပြကုသိုလ်ကြောင့်ဖြစ်တဲ့စိတ်စားယုတ်နော်အဲ့ဒါကြတော့ဒီ ခွဲရမှာပေါ့နော်ဒီအောက်ကဇရာကြီးမှပို့ရှင်းတယ်အပေါ်ကတော့ပေါင်းပြောတာကုသိုလ်ကြောင့်ဖြစ်တဲ့စိတ်စားရေဩဟိုမကောင်းတာတွေလုပ်နေတယ်ဆိုမကောင်းတာမက်ကင်နေဖြစ်တာပေါ့မက်ကင်ကနီးဟိုလားမိစ္ဆာမက်ကင်အဲ့ဒီမိစ္ဆာမက်ကင်တွေကြတော့အကုသိုလ်ပေါ့အကုသိုလ်မက်ကင်တွေပေါ့အကုသိုလ်မက်ကင်တွေအကုသိုလ်တရားတွေနဲ့အတူတကွဖြစ်တော့မေကသံယုတ်တကနာဓမ္မနာအဲ့ကအကုသိုလ်စိတ်စိတ်တိတ်တွေဖြစ်မယ် အကုသိုလ်စိတ်ဖြစ်တော့အကုသိုလ်စိတ်နဲ့တူစေစားယုံတွေဖြစ်တော့အကုသိုလ်ပြုတဲ့စေစားယုံတန်သမုဋ္ဌာနာနေဇာရူပနာဘာတတ္တိဖြစ်ကျေစုပြုမလဲမေဃပစ္စေနာပစ္စယမေဃတတ္တိဖြစ်ကျေစုပြုတယ်ကုသိုလ်အကုသိုလ်ဝိပဿနာကရိယာမှာလည်းမကင်နေရရှိတော့ဝိပဿနာဗျာကရကရိယာဗျာကရဝိပါကဗျာကရကရိယာဗျာကရဒီလိုခွဲခြားဟောတယ် အဲ့ဒီမှာကြတော့စိတ်တွေကြောင့်မို့စေစားရုံနဲ့ဖြစ်တယ်ဝိဘတ်ဆိုပရိသန္တိကလည်းဖြစ်တော့ဝိဘတ်စိတ်နဲ့ဝိဘတ်စိတ်တွေကြတော့ပရိသန္တိကစဖြစ်တဲ့တွေ့ကမ္မဇာယုတ်ပါရတာအဲ့ဒီကကြတော့ပညာဝါဒကိုသွားကြည့်ပြီးမှပို့နားလဲသဘောပေါက်ပို့လို့ဆိုရင်တော့နားလဲသဘောပေါက်မရှိဘူးဒါကြောင့်မနေ့ကဘုန်းကြီးတို့က လေးပစ္စယနေတာနဲ့ပညာဝါဒလေးကိုနှိုင်းရှင်ပြဒါတွေကြည်ရအဖြစ်ဒီပညာဝါဒကိုလှမ်းကြည့်လိုက်တဲ့အခါဟောမဲခင်ကနေဆိုမဲခင်ရှင်ပါပြောတာမဟုတ်ဘူးမဲခင်အားလုံးကို ပြောတာဆိုတဲ့သဘောပေါက်လာနိုင်တယ်နော်အဲ့ဒီမဲခင်12ပါးဆိုတာမဲခင်12ပါးနဲ့အတူဒီမဲခင်12ပါး စိတ်ကုသိုလ်စိတ်အကုသိုလ်တွေဝိပါစေပြကတိအကုန်လုံးဖြစ်နေပါလားဒီလိုလဲသဘောပေါက်အဲ့ဒီစိတ်တွေနဲ့တူကံစားယုတ်တွေစိတ်စားယုတ်တွေဖြစ်ပါလားဒီလိုလဲသဘောပေါက်လားဒါကြောင့်မို့တန်သမုဋ္ဌာနာနေစာရူပနံဥဒိခာဝရွယ်ပြီးစိတ်စားယုတ်ပေါ့ပရိသန္တိခါဝရွယ်ပြီးတော့ကံစားယုတ်ဒီလိုခေါ်ရတယ်တန်သမုဋ္ဌာနာနေစာရူပနံမကပစ္စေနာပစ္စယောဒီလိုပြောခဲ့ဒီတော့ တမ္မာမဲ့ခင်တရားတွေကိုဘုန်းကြီးတို့ကကုသိုလ်မဲ့ခင်လမ်းမှတရားမိစ္ဆာမဲ့ခင်တရားတွေကိုအကုသိုလ်မဲ့ခင်လမ်းစဉ်အမှားတရားဒီလိုသတ်မှတ်တယ်ပေါ့အဲကြောင့်မို့ဩဃမဆုနေဆက်ကြည့်နော်နေရာနေဘုန်းကြီးတို့သင်္ကန်းမဆုနေအောင်ဆက်ကြည့်ရအဲဒီအပေါင်းသားလေးအောက် ယောက်တိုင်းပေါ်နေနေတင်ဟောဟုတ်အောက်ဆွဲချခိုင်းတာပြောတာမှအဲ့မှာလမ်းစဉ်မှနဲ့လမ်းစဉ်မှဟုတ်ဘုန်းကြီးတို့ကဘောဓတန်တရားခီးတယောက်ကတခြားကသွားရမှာလေသွားရမယ်ဆိုဒီဘောဓတန်တရားကြီးလဲနေတာလမ်းစဉ်မှနဲ့လမ်းစဉ်မှနှမျိုးရှိတော့အဲ့သွားလမ်းစဉ်ကဘောဓတန်တရားခီးသွားတဲ့ခါမှာသွားရမယ်လမ်းစဉ်ကတော့ တမ္မာလမ်းစဉ်ကောင်းသောလမ်းစဉ်နဲ့မိစ္ဆာလမ်းစဉ်မကောင်းသောလမ်းစဉ်ဒီလိုနှမျိုးသာရှိပါတယ်။တမ္မာလမ်းစဉ်ဆိုတာမဂ္ဂင်၈ပါးကိုဆိုလိုတယ်။တမ္မာမဂ္ဂင်၈ပါးကိုဆိုလိုတယ်။မိစ္ဆာလမ်းစဉ်ဆိုတာမေမိစ္ဆာမဂ္ဂင်၄ပါးကိုဆိုလိုတယ်ဒီလိုမှတ်လိုက်ပေါ့။ဟိုဘက်ကဇေယျလေးနဲ့ရှင်းကြည့်နော်။ဒါတော့တမ္မာလမ်းစဉ်နဲ့သွားမှကိုယ့်ရဲ့ဥတ္တရာပန်းနိုင်တာမှန်တာပေါ့နော်။ ကိုဥဒိယကိုလွမ်းသွားခြင်းနဲ့လူဘသွားခြင်းလားနဘဝသွားခြင်းလားမြမဘဝသွားခြင်းလားနိဗ္ဗာန်သွားခြင်းလားဒီလမ်းကြောင်းနဲ့ညီသွားလူကောင်းနတ်ကောင်းမြမကောင်းနိဗ္ဗာန်ရခြင်းနဲ့လည်းပြောတယ်မိစ္ဆာလမ်းစဉ်သွားနေတော့ဒါပဲနည်းနဲ့မှကိုလိုချင်တဲ့ပတ်နဲ့မရောက်ဘူးမိစ္ဆာလမ်းစဉ်သွားရင်တော့မိစ္ဆာလမ်းကြောင်းတိုင်းသူရဥဒိယပတ်နေရတော့မကောင်းတဲ့လမ်းရသူရဲ့ ပန်းတိုင်ကြတော့ကောင်းတဲ့ပန်းတိုင်ပေါ့မကောင်းတဲ့ပန်းတိုင်ဖြစ်ပါတယ်မာရွယ်တဲ့ပန်းတိုင်ဖြစ်အဲကြောင့်မို့ဥဒိယပန်းတိုင်မှန်ဖို့အတွက်ဘုန်းကြီးတို့ဗာကြတမ္မာလမ်းစဉ်ကိုရွေးချယ်ပြီးတော့ရှောက်လာတဲ့တမ္မာလမ်းစဉ်နဲ့ညီကျင့်တာဖို့နေတာဖို့ပြောတာဖို့ဆိုတာဖို့ဒီလိုလုပ်တယ်ဆိုလိုဒီတော့လမ်းမလမ်းမှလမ်းမှလမ်းမတို့ရဲ့အကြောင်းတရားတွေကဘာတွေလဲဒါလေးတွေသိတော့ အဲ့တော့ဘုန်းကြီးတို့လမ်းမှလမ်းမတို့ရဲ့မူလအကြောင်းအရတော့ဒိဋ္ဌိပေါ့အတိအမြင်အယူဆဒိဋ္ဌိရဲ့တက်တက်ကြအတိအမြင်ယူဆလို့ပြောသမ္မာလေးနဲ့တွဲလိုက်တဲ့အခါကျသမ္မာဒိဋ္ဌိအဲ့ဒီအတိအမြင်မှန်ကန်တယ်အတိအမြင်မှန်ကန်တဲ့အတွက်လမ်းမှရဲ့အကြောင်းဒီလိုသုံးပါလို့သူ့ရဲ့သမ္မာဒိဋ္ဌိမူလတရားကတော့အဝိဇ္ဇာဉာဏ်ပညာလိမ့်ရောင် မိစ္ဆာဒိဋ္ဌိကြအသိမြင်အယူဆတွေမှားယွင်းနေလမ်းမရဲ့အကြောင်းမိစ္ဆာဒိဋ္ဌိဆိုအဲသူရတဲ့ကုံကြတော့ဘုန်းကြီးတို့အဝိဇ္ဇာမောဟအမိုက်မောင်းဒီလိုခွဲကြတယ်ရောဒီလမ်းစဉ်မှားတွေလမ်းစဉ်အမှန်တွေပေါ့လေလမ်းစဉ်မှားရင်သမ္မာဒိဋ္ဌိလို့ခေါ်တယ်အဲလမ်းစဉ်မှန်တဲ့ နမဒိဋ္ဌိဖြစ်ကြောင်းတရားနှစ်ပါးပေါ့နော်ဟုတ်ပါစေကိုယ်တဏ္ဍမှာလမ်းစဉ်မှဖြစ်ဖို့နမဒိဋ္ဌိဖြစ်ဖို့အဲအကြောင်းတရားနှစ်ခုရှိတယ်နံပါတ်1ကပရဒောကောတသူတော်ဘာထံကနေပြီးတော့သူတော်ကောင်းတရားတွေကြားနာဖို့ပါသူတော်ကောင်းတရားတွေလေ့လာဖို့ပါမမှတ်သားဖို့ပါမယ်သူတော်ဘာစီကဒါကြားနာ ဒါကိုဗိဓအကြောင်းတရားပေါ့သူတော်ဘာထံကနေအဲသူဘာထံကနေဟုတ်လားဆရာသူတော်ကောင်းတရားဆိုမိကောင်းဆွေကောင်းဆရာကောင်းဒီလိုကရနိုင်တာပေါ့ဒါတော့ပါမထားဘူးပေါ့မိကောင်းဆွေကောင်းဆရာကောင်းသမားကောင်းရမှာသူတော်ကောင်းတရားရမှာဟုတ်အဲ့ဒီသူတော်ကောင်းတရားတွေကိုကနာဘူးနာယူရမယ်လေ့လာမယ်မှတ်သားရမယ်ဒီတော့ယောနိတော်မဏိကာရဘလောက်ပဲနာယူမှတ်သားလို့နေနေကိုကစဉ္ညာနှလုံးသွင်းမှု မတတ်ဘူးမယူတတ်ဘူးမင်္ဂမကံမယူတော့ကိုယ့်ရဲ့အစ္ဆဒအကြောင်းတရားကမကောင်းဘူးဆိုရင်လည်းသမာဓိတွေဖြစ်ဖို့မလွယ်ဘူးဟိုသူတော်ကောင်းတရားတွေကြားနာမယ်လေ့လာမှတ်သားမှတ်သားလေ့လာတဲ့အတိုင်းစဉ်းဉဏ်နှလုံးသွင်းတတ်ဖို့ကျင့်ကြံတတ်ဖို့လည်းလိုတာပေါ့နော်အဲ့ဒါမှသာသမာဓိတွေဖြစ်တယ်ကိုယ်တဏ္ဍာကမယူတတ်ရင်စဉ်းဉဏ်နှလုံးသွင်းမတတ်ဘူးဆိုရင်နော်သမာဓိတွေဖြစ်ဖို့ခက်ပါဒီအကြောင်းတွေကတော့ ဣဇဒတဏ္ဍတော့ရေးကြည့်ရတယ်ဗေဒတဏ္ဍလည်းရေးကြည့်တယ်ပြောလို့ရအောင်ကိုကစိတ်ထားကောင်းနေတော့ဒါကိုယ်တဏ္ဍမှာယောနိတော်မသိခါတာရှိနေနော်သူတော်ကောင်းတရားကြားနာပြိုင်တဲ့ဒါတမာတိတွေဖြစ်တာကိုယ်တဏ္ဍမှာဟုတ်လားယောနိတော်ကလည်းမသိခါတော့မရှိဘူးနော်ဘလောက်ပဲသူတော်ကောင်းတရားကြားနာကြားနာအမှတော့ဒီလိုမရှိဘူးပေါ့အဲ့ဒါမျိုးလို့ရှိ ဘာဖြစ်ဖြစ်ဒီမှာမှတ်ထားဖို့ရာကတမ္မာဒိဋ္ဌိဖြစ်ကြောင်းတရားကတော့အဲသူတော်ကောင်းတရားတွေကြားနာမယ်လေ့လာရမယ်မှတ်သားရမယ်ဒီအနန္တဆင်ញင်မှုမှန်ကန်မယ်အဲ့ဒါဆိုရင်တော့ဘုန်းကြီးတို့တန်တော်မှာသူတမ္မာဒိဋ္ဌိဆိုတာဖြစ်လာမှာပေါ့နော်မိစ္ဆာဒိဋ္ဌိဖြစ်ကြောင်းတရားသူဆန့်ကျင်ဘက်ပေါ့ဗျာလမ်းမှာဖြစ်ကြောင်းတရားကတော့နှစ်ပါးပေါ့ပရတော်ဂောတလူဘာထံကနေအာမင် မကောင်းတဲ့မိတ်ဆွေမကောင်းတဲ့ဆရာမကောင်းတဲ့မိဘမကောင်းတဲ့တရားတွေမကောင်းတာတွေဈာနာမှတ်သားတယ်ဟိုကလည်းအာယောနိမနတိကတော့ဒါတွေပဲစိတ်ထဲမှာနှလုံးသွင်းမှားပြီးတော့ဒါတွေပဲအကောင်းထင်သွားတော့ကိုယ်တဏ္ဍာလည်းစိတ်တက်ကညံ့နေမသူတို့တရားတွေမကောင်းတဲ့တရားတွေမပြတ်နာနေရမယ်ဆိုကိုယ်ကဆွဲသွားတချို့ကြလေဟုတ်လား ဒီလိုပဲမိဘတို့ဆရာသမားတွေကပြောပေမဲ့လို့သူတို့စိတ်ကောင်းနှလုံးကောင်းလေးရှိတဲ့အခါကျတော့စိတ်ကဝေပန်တတ်တယ်ဝေပန်ပြီးတော့ယောနိတော်မတိကာရပေါ့နော်သူကအယောနိတော်မတိကာရမဟုတ်ယောနိတော်မတိကာရရှိရင်လည်းသူတို့ပြောင်းလဲလာတယ်တွေ့ရတယ်ပေါ့အဲကိုယ့်ရဲ့အတိုင်းဝိုင်းပတ်ဝန်းကျင်ကလည်းဒီမဟုတ်တဲ့မမှန်တဲ့တရားတွေရပြောဟောနေကြတယ်ကိုယ်ဓာတ်ခံစိတ်နှလုံးကလည်း ယောနိသောကမဏိကာရမရှိဘူးဆိုရင်တော့သိကြပါပေါ့ဗျာမိစ္ဆာလမ်းမှာဖြစ်ဖို့ရှိတယ်အဲကြောင့်ဆရာကောင်းသမားကောင်းလည်းလိုတယ်မိကောင်းဆွေကောင်းလိုတယ်မိဘကောင်းလိုတယ်မိသားအကြောင်းတရားကိုယ်တဏ္ဍမှာယောနိတော်ကစိတ်ကောင်းနှလုံးကောင်းရှိဖို့လည်းလိုတယ်ပေါ့နော်အဲ့ဒါမရှိဘူးဆိုရင်တော့မိစ္ဆာဒိဋ္ဌိလမ်းမှာဖြစ်ကြောင်းတရားနှစ်ပါးဒါကတော့အများစုသိတဲ့တရားပေါ့နော် နောက်ပရိသမီရမကပါဠိတော်မှာပါတယ်ဒိဋ္ဌိဖြည့်ချောင်းတရား၈ပါးဒါလည်းမှတ်သားရကောင်းဒါတွေတော့ဘုန်းကြီးတို့ဝေနာနုပဒနာပါတိပဒံသုံးသင်္စင်ခါတော့ကဝေနာနုပဒနာခံမှာပြောခဲ့ဘူးပါပရိသမီရမကပါဠိတော်မှာရှင်သာရိပုတ္တရာရှင်မြတ်ကျမ်းမိတ်တာဒိဋ္ဌိဖြည့်ချောင်းတရား၈ပါးနံပါတ် ဒီခန္ဓာ၅ပါးကိုအကြောင်းပြုပြီးတော့ပေါ့နော်မိစ္ဆာဒိဋ္ဌိဖြစ်တယ်ဆွဲလန်းနေတဲ့ခန္ဓာ၅ပါးအကြောင်းပြုပြီးမိစ္ဆာဒိဋ္ဌိဖြစ်တာယုတ်တရားတွေပေါ်မှာငါတစ်ပါးယောက်ျားမိန်းမထင်တာဒီပေါ်မှာငါပဲသူပဲကိုယ်ခန္ဓာကိုယ်ကြီးပေါ့နော်ဒါငါပဲဒါငါသားပဲငါသမီးပဲဒီလိုအဆွဲပြီးပြီးတော့ဒိဋ္ဌိဖြစ်တော့ ဝေဒနာပေါ်မှာလည်းဒိဋ္ဌိဖြစ်တာပဲ။ဟောငါခံစားနေပြီ။ဟုတ်လားအဲ့ဒါမျိုးတွေဖြစ်တယ်။ဟောငါမှခန္ဓာကိုယ်ရဆင်းရဲလိုက်တာ။ဒီခန္ဓာကိုယ်ငါမလိုချင်တော့ဘူး။ငါနဲ့တွဲပြီးဆွဲနေ။ဝေဒနာပေါ်မှာကြောမှတ်သားမှုမှတ်သားမှုကြောင့်မို့လည်းပဲဘုန်းကြီးတို့ဒီဒိဋ္ဌိအဖြစ်တာ။ပညာအကြောင်းပြုပြီးအောက်မှာလည်းသိတမ်း ပါသေးတယ်တင်ညာဒီတင်ညာခန္ဓာခန္ဓာ၅ပါးတွေလည်းပါနေသေးတယ်ပြီးတော့ကသင်္ခါရကိုအကြောင်းပြုပြီးစိတ်ကိုအကြောင်းပြုပြီးဒိဋ္ဌိဖြစ်နေမှာဒီပုံမှာငါဒီဘယောက်ျားမိမထင်မှတ်တော့အတောက်ကောင်းခြင်းကောင်းထင်မှတ်တော့ဒါဒိဋ္ဌိဖြစ်တော့အဝိဇ္ဇာအကြောင်းပြုပြီးဒိဋ္ဌိဖြစ်တယ်အမှန်တိုင်းမသိတာအမှန်တိုင်းမသိတာသစ္စာလေးပါးမသိတာလည်းပါတယ်ဆင်းရဲဒုက္ခတွေမသိတာလည်းပါတော့ ဝေဝနာတိဒုက္ခတွေမသိတာလည်းပါတယ်ပုစီဟုတ်လားပုစီတော့ကဖြေရမယ်အကြောင်းနေငိုကြွေးရမယ်အကြောင်းနေဒါတွေမသိတာလည်းပါတယ်အဲ့တော့မသိတဲ့အခါဒီပေါ်မှာဆွဲလာတာဆွဲလာပြီးအထင်မှမြင်မှလေးဖြင့်ငါပိုင်းနဲ့သူ့ပိုင်းနဲ့ငါဥစ္စာသူ့ဟာငါတဏမာတွေတိချိနဲ့ဆွဲလာတော့ဒါမသိလို့ မသိခြင်းကိုအကြောင်းပြုပြီးအဝိဇ္ဇာကိုအကြောင်းပြုမိစ္ဆာဒိဋ္ဌိဖြစ်တာဒိဋ္ဌိဖြစ်တာဘတ်တာအကြောင်းပြုပြီးတော့ဒိဋ္ဌိဖြစ်တာဘတ်တာကိုမရှုနိုင်ဘတ်တာလည်းလူတိုင်းတော့ထင်ရှားမှာမဟုတ်ပါဘူးတချို့ထင်ရှားတယ်ချို့မထင်ရှားဘူးကောင်းတဲ့အာရုံတွေတွေ့ထိပေးလိုက်တယ်ကောင်းတဲ့ခံစားမှုတွေဖြစ်တယ်မကောင်းတဲ့အာရုံတွေတွေ့ထိပေးလဲမကောင်းတဲ့ခံစားမှုဖြစ်တာဒါပေမဲ့အဲ့ဒီအရာတွေကိုမသိတော့ဘာဖြစ်လဲ ငါနဲ့တွဲပြီးတော့ငါခံစားတယ်ငါတွေ့ထိတယ်အမျိုးတွေဖြစ်တော့ဖတ်တာအကြောင်းပြုပြီးဖတ်တာပြီးတော့ဝေဒနာဖြစ်တော့ဝေဒနာတို့ဖတ်တာတချို့ကဒီနန္တရားတွေရှုတဲ့အခါမှာစိတ်ကထင်ရှားချို့ကြလည်းဖတ်တာထင်ရှားချို့ကလည်းဝေဒနာထင်ရှားကိုထင်ရှားရင်မှတ်ရုံဒီဖတ်တာမှာမရှုမှတ်တိုင်းဒါဖတ်တာအကြောင်းပြုပြီးတော့ဖတ်တာက သကုတ္တပတ္တသောတာတမ္မတာစာယောဒွါရ6ပါးရှိတော့ပတ္တ6မျိုးဒီ6ပါးကြောင်းပြုပြီးတော့ဘုန်းကြီးတို့ကဒိဋ္ဌိဖြစ်နိုင်တယ်တရားနဲ့မနေတရားမရသည်ဖြစ်တာပါနောက်တစ်ခုကတော့သင်ညာကြောင်းပြုပြီးတော့ဒိဋ္ဌိဖြစ်တယ်သင်ညာဆိုကြွညင်လိမ့်မှာမှုသင်ညာဆိုဘုန်းကြီးတို့မနပိုင်းလောဘေတရားအနေနဲ့ပြောခဲ့တယ်ဒီသင်ညာက 6မျိုးပေါ့နော်အာယုံ6ပါးနဲ့ပတ်သက်တင်ညာ6မျိုးဖြစ်နော်ရူပတင်ညာရူပတင်ညာဆိုအဆင်းအောင်နဲ့ပတ်သက်ရောဒါငါရဲ့ခန္ဓာကိုယ်ရဲ့အစုရဲ့ဒါငါသားလေးပဲငါသမီးလေးပဲဟောဒါငါကြောင့်မငါအိမ်ပဲပေါ့ဒါရူပတင်ညာပဲဒါငါဖေပဲငါမိပဲဒါရူပတင်ညာပဲဒီပုံစံကြည့်ပြီးတော့ဆင်းရုပ်ကိုကြည့်ပြီး နောက်အတန်ပေါ့နော်အတန်တတ္တတင်ညာဒါဝိသုတံပဲအဆိုင်လို့ပေါ့ဒါမျိုးဒါတတ္တတင်ညာခန္ဓာတင်ညာအနတ်အရာသာအတွေ့အထိကြံတွေးစရာပေါ့ပညာ6မျိုးပဲဘုန်းကြီးတို့နှစ်ပိုင်းလုပ်ပြီးတရားမှာဒီဝိညာဉ်နဲ့တင်ညာကနေဒုက္ခပေးပုံတွေဘုန်းကြီးတို့ပြောခဲ့ပါဝိညာဉ်ကဒီ ပုံသုံးပါးဒီပုံသုံးပါးကိုဆွဲတော့မြဲတော့လဲနေအောင်ဝိညာကဘာလို့လဲတာယာဝဲထင်းအောင်ဟွန်းသူကခြေစုပ်ပြုတ်ပြီးတာယာဝဲထင်းမအောင်လုပ်ပြီးဟောငါခံစားလို့ကောင်းတယ်ငါခံစားလို့မကောင်းဘူးဝေဒနာကသာယာပဲကောင်းတယ်လို့ထင်အောင်သူကလုပ်ပြီးအဲ့လိုမျိုး ဝိညာဉ်ကဒီလိုသားရဝဲကောင်းတယ်ထင်အောင်ဇေဝမြောက်ပြီးတင်ညာမြောက်ပြီးတင်ညာမြောက်ပင်ပေးလိုက်တော့အာဒါငါသားပဲငါသားတန်လေးကကောင်းတာပဲအာသမီတန်လေးကကောင်းတာပဲအာတန်လေးကကောင်းတာပဲဒီလိုတင်ညာမြောက်ပြီးမြောက်ပြီးတော့ဆွဲလန်းတော့ဒါကြောင့်တင်ညာကြောင်းပြီးပြီးတော့လည်းဒိဋ္ဌိဖြစ်တာဝိတက်ဟုတ်လားမေဆာဝိတက်ဒါတော့သိကြပါဘူးအကောင်းတာတွေကြံတွေးနေတော့ မကောင်းတဲ့ယူဆတွေဖြစ်လာပါမယ်တရားနဲ့မနေနိုင်တော့ဒါမိစ္ဆာဝိတ္တတွေဖြစ်တာမိစ္ဆာဝိတ္တတွေမကောင်းတဲ့ဒါဘုရားလက်ထက်ကဆိုရင်ဒီအယူဆရေးရတယ်အများကြီးပေါ့ဘုရားမြေကံဘုရား6ရောက်ဆိုတာဥပဘုရားတော်မြေခံနိုင်သေးတယ်အဲ့ဒီလောက်တည်အောင်သူတို့ကလည်းအချိန်ဝါကြီးခဲ့ဒီအယူဆတွေးပေါ့ဗျာ ဒီမာခြင်းကြောင့်မို့နောက်ကဒိဋ္ဌိဖြစ်နိုင်တယ်အာယောနိတော်မနိတိကာရဒါ6နှစ်ခွန်ကတော့ခုနအပေါ်အပြောခဲ့ရတဲ့အတူတူပါဆင်ញနှလုံးသွင်းမှုမတတ်ရင် စိတ်ထားမကောင်းရင်ဒါဒိဋ္ဌိဖြစ်နိုင်တော့ဒါဝိတုတခုခုဆင်ញနှလုံးသွင်းတတ်မှဒီပေါ်မှာအမှန်တိုင်းသိတာကိုဆင်ញနှလုံးသွင်းမှုမတတ်ဘူးဆိုအမှားပဲအမှားကိုဒီကအမှန်ထင်တတ်တယ်ပြောင်းပြန်ထင်တတ်တယ် စဉ်ဉ္ဇနှလုံးသွင်းတာစဉ်ဉ္ဇနှလုံးမသွင်းတာအများကြီးပေါ့လေစဉ်ဉ္ဇနှလုံးသွင်းတိုင်းတတ်တာအရာစဉ်ဉ္ဇနှလုံးသွင်းမှုမရှိနှလုံးမသွင်းတိုင်းတော့အရာရာနောက်ကကိုကလောဘနဲ့ညီတွင်တဏမာနဒိဋ္ဌိသုံးမျိုးနဲ့ညီတွင်လောဘနဲ့ညီတွင်နဲ့ဒေါသနဲ့ညီတွင်မာနနဲ့ညီတွင်နေတော့ဖြတ်ချဖို့ခက်တယ် အာယောနိတော်မတွေကကိုယ်စိတ်တက်ခံလဲညံ့နေဆိုရင်တော့ပို့ပြီးတော့တွဲလို့ကောင်းတော့ယောနိတော်မတွေကစိတ်ကောင်းနှလုံးကောင်းရှိအောင်ကြိုးစားတော့တရားနဲ့နေမှစိတ်ကောင်းနှလုံးကောင်းရှိတာပဲတရားနဲ့မနေမှစိတ်ကောင်းနှလုံးကောင်းလည်းမဖြစ်နိုင်စိတ်ကောင်းနှလုံးကောင်းရှိမှပဲကောင်းကောင်းမွန်စင်ညာနှလုံးသွင်းနိုင်စိတ်ကောင်းနှလုံးကောင်းမရှိရင်လည်းဘာပြဿနာတက်တဲ့ငြိမ်းအောင်အေးအောင်ပြဿနာ ဖြည့်ရှင်းနိုင်အောင်ဒီလိုတွေ့တော့မှုမရှိဘူးအဲဒီထဲမှာ နောက်တစ်ချက်ကပရာဒေါဂောတာနဲ့အတူတူပါမကောင်းတဲ့မိတ်ဆွေဆရာကအကြောင်းပြပြီးမကောင်းတဲ့မိတ်ဆွေပေါင်းတော့မကောင်းတဲ့စကားတွေကြားရတာပေါ့မကောင်းတဲ့အမှုကျင့်တွေကြားရတယ်ကြာတော့လေဒီမှုကျင့်တွေပေါင်းမှများရင်ကြားမှများရင်လည်းကောင်းတယ်အဲ့ဒီမှုကျင့်တွေကူးလာတာကောင်းတဲ့မိတ်ဆွေမကောင်းတဲ့ဆရာပေါ့ မကောင်းတဲ့မိဘညီမများရင်အဲ့ဒီဟာတွေကြောင်းပြပြီးအယူဆတွေမှားတွေးတော်တွေမှားကောဒိဋ္ဌိဖြစ်တယ်ဒါလို့သတိထားလူကြီးဖြစ်လာရင်မိဘဖြစ်လာရင်ဆရာဖြစ်လာရင်ကွာသားသမီးလေးတွေစံပြဖြစ်အောင်ဟိုကဆရာကောင်းဖြစ်အောင်တော့ကြိုးစားမှကောင်းတယ်မိဘကောင်းဖြစ်အောင်ကြိုးစားမှကောင်းအဲ့ဒါမှမဟုတ်ရင်တော့ ကိုယ့်ရဲ့သားသမီးကိုယ့်တပည့်တွေကလည်းမကောင်းတဲ့ဆရာမကောင်းတဲ့မိဘမိပြုပြီးတော့လမ်းမတွေရောက်ပါနိုင်လို့သားသမီးတွေလမ်းမမဖြစ်ချင်းကိုယ်ကိုယ်တိုင်ကလမ်းမသွားနိုင်အောင်ကြိုးစားတော့တပည့်လေးတွေလမ်းမဖြစ်စဉ်ကိုယ်ကိုယ်တိုင်ကလမ်းမဖြစ်အောင်ကြိုးစားဒီမိကောင်းဆွေကောင်းဆရာကောင်းသမားကောင်းမရဘူးဆိုရင် အောက်ကအကြောင်းတွေကဆက်သွားတာမလဲ။ မကောင်းတဲ့မိတ်ဆွေဆရာသမားမိဘတွေအကြောင်းပြုပြီးဒိဋ္ဌိဖြစ်နေမကောင်းတဲ့မိတ်ဆွေတွေဆရာသမားမိဘဒါတွေအကြောင်းပြုပြီးသူတို့ရဲ့မှားနေတဲ့အယူဆတွေဟုတ်လားနားထောင်မိတယ်နာမိတယ်သင်ယူမိတယ်လေ့လာမိတယ်ဖတ်မိတယ်သူတို့ဆုံးပါတွေမပြနာခံမိတယ်ဟုတ်သာသမီတွေကမိဘအတူလိုက်တာတပည့်တွေဆိုလည်းဆရာအတူလိုက်တာဘုန်းကြီးတို့လောကမှာလည်းအမြင်ရတယ်ပေါ့ဗျာ ဆရာအတူလိုက်တော့ဆရာအတိုင်းနေကြထိုင်ကြပြောကြယူဆကြဒီလိုတွေဖြစ်ကုန်အဲဆရာကနိမလမ်းမှာနဲ့တွားနေတော့ပြဿနာမရှိဘူးဆရာနိမလမ်းမှာတွေဟိုဘယ်နဲ့နိမလမ်းမှာတွေတွားနေတယ်ဆုံးမနေတယ်ပြောနေတယ်ကြာတော့လည်းဆွဲသွားတယ်ဉာဏ်နဲ့လူပဲပြင့်မြန်သွားတယ်သူတို့ကအမှန်အဲ့လိုမျိုးတွေဖြစ်သွားအဲ့ဒါကြောက်ဆရာကောင်း ဒါကြောင့်ဒီနေရာတွေအကုန်လုံးဆက်ဆက်နေတော့ကိုကစိတ်ဓာတ်ကညံ့နေမှာအာယောနိတော်မနိတ္တတာရှိမယ်ကိုရဲ့အတိုင်းဝမ်းကလည်းမိကောင်းဖာကောင်းနဲ့လည်းမတွေ့ဆရာကောင်းသမားကောင်းနဲ့လည်းမတွေ့မိကောင်းဆွေကောင်းနဲ့လည်းမတွေ့အကုန်လုံးလမ်းမရောက်ဖို့ရခဲ့မိကောင်းဆွေကောင်းနဲ့မတွေ့ဘူးဆိုရင်မကောင်းတဲ့မိဆွေတွေ့မယ်မကောင်းတဲ့မိဘတွေ့မယ်မကောင်းတဲ့ဆရာသမားတွေ့ပြီးဆိုရင်ဒီ မဟုတ်တဲ့တရားတွေမမှန်တဲ့တရားတွေမမှန်တဲ့စကားတွေကြားရတော့မှအဲ့ဒီတွေကကိုယ့်အတွက်ကအကောင်းပဲဖြစ်ဖို့မလွယ်ဘူးဒါကြောင့်မို့မှားနေတဲ့တရားနာမိတာလို့သိယူလေးလာမိတာဖတ်မိတာလို့ဒါတွေကြောင်းပြီးပြီးဒိဋ္ဌိဖြစ်နေတယ်ရှင်သာဘုရားရှင်မြတ်ကဟောဒါကြတော့ဘုန်းကြီးတို့တချို့တရားဓမ္မကြီးတွေရှင်နိယဓမ္မကြီးတွေပြောတာကြားဘူးတယ် အဲပြလို့အမှားတာဆိုမနာမယူပြအမှားတာမှန်တာပဲယူတယ်ပြီးတော့ကိုယ်မှာကမှားတယ်မှန်တယ်ဆုံးဖြတ်နိုင်တဲ့ဉာဏ်မျိုးကလည်းရှိအောင်မအောင်ကိုကဒီဆရာကိုထင်ကြီးမိတဲ့အခါကျတော့မှားတာမှန်တာမသိတော့ဘူးအကုန်လုံးအကောင်းထင်ကိုကတော်တော်များများပြန်တယ်ချို့ဆရာတော်တွေကအရေးသားပြောတွေကောင်းတယ်ဒါပေမဲ့ဒီတခြားဝါဒတွေည ပြီးတော့ရောပြီးပြောလာတယ်အများကြီးရှိတာမညာနဲ့မသိနိုင်ဘူးအဲ့ဒါဆိုရင်တော့လမ်းလွယ်ဖို့ပဲရှိတယ်သူကမှားတာတွေမှန်တာရောချပြောင်းတာရောချပြီးရေးတာဒါပြီးတော့မှသင်မှုသည့်တိုင်တော့မှ ကိုကဒီဆရာကိုလေးစားနေမှမှမစစ်စစ်တော့ဘူးဗျလေးစားမိသွားရင်ပြီးတော့တာမှားတယ်မှန်တယ်မရှိတော့အဲ့လိုမျိုးဖြစ်တော့အဲ့ဒါသိမကောင်း နော်ဘုန်းကြီးတို့အတွေ့အကြုံလေးတစ်ခုပြောပါဒီမှာလေးတယောက်က သူကတော့ဒီမှာရောက်ပြီးတော့ဒီကเจ้าနေတက်เจ้าနေတက်တော့ဒီကပညာတွေတက်သူကတော့လောက်ကောင်းတော့နောက်မှရောက်လာတဲ့ညီကောင်မောင်နှမတွေဒီနိုင်ငံပညာရေးမပြီးတော့လောက်ကမကောင်းလောက်ကမကောင်းခဏခဏနာပြုတ်ကြပြောင်းကြအဲ့ဒါလိုဖြစ်တယ်အဲတော့ သူတို့ကဘာဖြစ်ပြန်ကျင်တာအဲ့တော့ဒီညီကောင်မောင်နှမတွေဟိုဘက်တုန်းကပေါ့နော်မပြန်ရအောင်သူကဘုရားတရားဟိုတုန်းကတော့ကက်ဆက်တိတ်ကိုလေးတွေနဲ့အခုလိုဒီပညာမထုံကားသေးဘူးကက်ဆက်တိတ်ကိုလေးတွေတရားကိုလေးတွေရှာဖွေပြီးသူကသူ့ညီကောင်မောင်နှမတွေကိုတရားလေးတွေပေးတာပေါ့ဒီနေ့ကျတော့ဘုန်းကြီးတဏှာနဲ့အပြန်ပေါ့လေအဲကလေးမလေးလမ်းကြုံကလေးမလေးသူသားသမီးတွေကိုကြည့်ပါသူကလမ်းကြုံဆရာတော်ပဲပြန်မလဲအကြောင်းပြန်မယ် အဲ့ဒါသူကလမ်းကြုံပြီးတော့လိုက်ပို့ပါလိုက်ပို့ရင်းနဲ့ကားပေါ်မှာဒီတရားကိုလေးဖွင့်တရားကိုလေးကဘုန်းကြီးမကြားဘူးအဲ့ဒီဝတ္ထုကြောင့်ဘုန်းကြီးတို့နည်းနည်းတော့အချင်းချုပ်ပြောပြတော့ဆရာကြီးကဘာဟောလဲဆိုတော့အမှန်တန်ဘုံငကုတ်ကြည့်တဲ့ပုံကိုကြီးဘယ်သူလဲသိလားသိလား ရှင်သာရိပုတ္တရာရှင်မြတ်ကြီးအဲ့လိုလားအင်မတန်ဘုန်းကြီးတာတကူကြီးတာအဲ့လိုမျိုးလေးလာ အကွာကိုနားထောင်ကြည့်ပေါ့မှန်မှန်မှန်ဆိုလားအဲ့တော့တကူကြီးတဲ့ခါကျတော့မာနကြီးတယ်တဲ့ရှင်သာရိပုတ္တရာရှင်မြတ်ကြီးမာနကြီးတဲ့ခါကျဘုရားသိတော်သိတော်မူတော့ရှင်သာရိပုတ္တရာရှင်မြတ်ကြီးကို ခေါ်သွားပြီးတော့အရူပဘုံပေါ့နော်အရူပဘုံဆိုတော့ဘုန်းကြီးတို့ စိတ်ကြီးတယ်ရှိတယ်နန္တရားတက်တက်ပဲရှိတယ်အဲ့ဒီဘုံခေါ်သွားတယ်ခေါ်သွားတဲ့အခါကျအရူပဘုံရောက်တဲ့အခါမြတ်စွာဘုရားကဲတာယဘုရားခြေသာတာဘုရားရှေ့ရကြွဆန်းရှင်သာဘုရားရှေ့ရကြွရှင်သာဘုရားခြေတလန်းလန်းလိုက်တဲ့အခါကျမြမကြီးကစိတ်ရှိရရှိတဲ့မြမကြီးဟာရှင်မြတ်ဒီရောနေပြီပြန်ပြီလို့ဩပြန်တယ်နောက်တလန်းနဲ့အဲဟာရှင်မြတ်ဒီရောနေပြီပြန်တယ်ဒီလိုဩတယ်အဲ့မှာ မြတ်စွာဘုရားတိုက်ဗုဒ္ဓနေနေမြတ်စွာဘုရားကြွပြတယ်အဲ့ဒီဟာမျိုးတွေပေါ့ဗျာသူပြောနေတဲ့တရားတွေမမမကိုယ်တိုင်ညာနဲ့ဝိပါစစ်စစ်ရမယ်အဲ့မှာကြည်လိုက်ပေါ့ဘုံတကူကြည်တယ်ဆိုတော့ဘုန်းကြီးတို့တာဏလောကမှာပဲပုဂ္ဂိုလ်ဆိုတာတရားတွေများများနာဖို့တဲ့ပုဂ္ဂိုလ်သိမှာ ရှင်မောမောကလန်ကိုရောမြတ်ကြီးပဲကိုကရှင်သာရိပုတ္တရာကိုရောမြတ်ကြီးလို့ပြောနေအဓိကတော့အဲ့ဒီတရားတွေကိုဘုန်းကြီးကောက်ချက်ချကြည့်တာတော့ဆရာတော်ကြီးပြောချင်တာကရပြည့်၈ပါးမှာပါဝင်တဲ့ပုံကောများတရားမရဘူးလို့ပြောပြောလို့ရင်ပဲသူဒါပေမဲ့သူဟောတဲ့ဝိထုချောင်းကဘုန်းကြီးလည်းမကြောက်ဘူးပဲဖြစ်ကောက်ချက်ချကြည့်တော့လေတခုမှယုတ်တိမရှိသူဖြစ်တော့ ရှင်သာရိပုတ္တရာဆိုတာဘုန်းကြီးတို့ဒါနလောကမှာတော်တော်မှန်ခင်းတဲ့ပုဂ္ဂိုလ်မှန်ခင်းတဲ့နေရာမှာဥဒန်းတွင်လောက်မတန်းတက်ခါတဲ့ပုဂ္ဂိုလ်ဘလောက်မှန်ခင်းလဲဒီနေ့မှဝတ်တဲ့ခုနှစ်နှစ်အရွယ်တာမဏေငယ်လေးဘုန်းကြီးတို့ကဒါနလောကကိုရောက်လာတဲ့ပုဂ္ဂိုလ်ကိုကဥပ္ပဇ္ဇဆရာဖြစ်သွားပြီဆို ဒီကိုရင်လေးဦးစင်းလေးကိုသင်္ကန်းယုံအားစားပြီးသင်ပေးရတယ်အဲကိုရင်သင်္ကန်းဆိုတာဒူအောင်လက်ရှိသိရှိရမယ်ချက်မပေါ်စရာဘူးတင်မှန်ဝတ်တခါဒူအောင်လက်ရှိသိလောက်ခြာဝဲရမယ်ချက်ကိုဖောက်မြဝဲရမယ်ချက်ဖြောင်းဝဲရအောင်ဧကတိယံမီဆိုရင်ဒူအောင်ဟိုလက်လေးသိလက်ရှိသိဆိုရင်ဧကတိယလက်လက်လေးသိပေါ့ အဲ့လိုမျိုးဝက်ခံနော်ဒီပခုံးတစ်ပတ်ဖုံးထောင်းဒီလိုဖုံးလာမျိုးဝက်အဲ့လိုမျိုးသင်ရတော့အဲတော့ကိုရင်လေးကိုရှင်မြတ်ကြီးကရှင်သာရိပုတ္တရာရှင်မြတ်ကြီးသင်္ကန်းယုံကြီးတွေသင်ပေးလိုက်တယ်။သင်္ကန်းယုံတွေကိုရင်လေးကသင်္ကန်းယုံကြီးသင်္ကန်းလေးယုံပြီးတတ္တရအောက်ကိုဆင်းသွားပြီ။ရှင်မြတ်ကြီးသင်ပေးတာတဲ့အတိုင်းတရားတွေဆင်ញနှလုံးသွင်းနေတာဖြစ်မှာပါ။အရှင်သာရိပုတ္တရာရှင်မြတ်ကြီးအကြောင်းသူ့အကြောင်းလေးတွေကနေ ညောင်းညာလို့မအောက်ဆင်းထင်းလာတဲ့အခါကျကိုယ်လေးကတွေးလိုက်တယ်။ဘာဖြစ်လို့လဲသင်္ကန်းကမငြိမညာဖြစ်တော့မငြိမညာဖြစ်တော့ကိုယ်လေးကသွားရှောက်တယ်။ဆိုတော့ဗျာသင်္ကန်းကအဲ့လိုယုံကောင်းပါသလား။ရှင်သာရိပုတ္တရာရှင်မြတ်ကြီးမမနာကင်းတာနော်ကိုရင်လေးဒီနေ့မှဝတ်တဲ့ကိုရင်လေးသူတင်ပေးလို့ဒါသင်္ကန်းဝင်ပြီးတိတယ်။အဲဟိုကရှောက်တဲ့အခါကျဘုန်းကြီးတို့ဆိုရင်ဟုတ်လား ပြန်ပြောရင်လည်းပြောမင်းငါသင်ပြီးလို့သိတဲ့ကောင်းပြန်ပါညာဒီလိုဖြစ်မှာဟိုအဲ့ဒီလိုမရှိဘူးဆိုခြင်းကောက်ခြင်းလည်းမရှိဘူးပြန်ပြောခြင်းလည်းမရှိဘူးသူသင်တော်တဲ့နေရာသွားသင်္ကန်းကိုဟုတ်လားတင်မိုင်ဆိုလဲညီအောင်ဝက်ဧကတိဆိုလဲညီအောင်ဝက်တတရာဖြစ်ပြီးဆိုမှကိုယ်ရင်လေးနာလာပြီကိုယ်လူဗျာဒီလောက်ဆိုကြီးညိုဝါရဖြစ်ပါပြီလားဒီလိုလျှောက်ထားပြီးပြုတ်ပြင်နိုင်တယ် မာနကင်းလို့ပြုပြင်နိုင်တာမာနမကင်းတဲ့ပုဂ္ဂိုလ်မာနကြီးတဲ့ပုဂ္ဂိုလ်ကနည်းနည်းမှအထိမကသူတခုံလောက်ပြောရင်ဆယ်ခုံလောက်ပြန်ပြောတာဗျတော်တော်ကြောက်စရာကောင်းတဲ့မာနကြီးတဲ့ပုဂ္ဂိုလ်ဒါကလူရလို့ဘူးနော်ဘုန်းကြီးတို့ရဟန်းတော်လေးတဲ့ဒီတိုင်းပဲပညာတန်ပညာမှန်ရှိတာပဲအာနာရှိအာနာမှန်ရှိတာပဲပစ္စည်းရှိတော့ပစ္စည်းမှန်ရှိတာပဲဘုန်းကြီးတွေဘုန်းကြီးတော့ဘုန်းမှန်ရှိတယ်မှန်ကိုစီနဲ့ ရှင်မြတ်ကြီးကကြတော့ပညာရဣတရေရပြီမဲ့လို့အဲ့လိုမန်မရှိပါမန်မရှိတဲ့အတွက်ဥရန်ကျူးသွားတယ်ဒီနေ့ဒီချိန်ဆာပြီးတော့ခုနှစ်နှစ်ရွယ်သားမဏေလေးကဆာပြီးတော့သူ့ကိုဆုံးမမယ်ဆိုရင်ဒီကောင်းထိတ်မှထားပြီးတော့ဒီဆုံးမလက်ခံကျင့်သုံးမယ်လို့ပြောအဲကြောင့်မို့လဲခုနကကိုယ်လေးကလျှောက်ထားတဲ့ခါမှာလွယ်လွယ်ကူကူလက်ခံလိုက်နာကျင့်သုံးတာပေါ့ဗျာတမ္မာပုဂ္ဂိုလ်ပဲလွယ်လိမ့်မှာ အဲ့ဒီလိုဥဒန်းကျူးလောက်မာနဥဒန်းဒါဥဒန်းနေမှာ ပါတယ်နော်နံပါတ်ဒီလိုပုံကူမျိုးကို မာနကြီးတယ်ဆိုတော့တော်တော်ခက်ပါနောက်တစ်ခုအရူပါဘုံစိတ်ကြီးတဲ့ရှိတဲ့ဘုံနန္တရားကြီးတဲ့ရှိတဲ့ဘုံနင်းလို့မရဘူးပြောလို့လည်းမရဘူးအခုကဲဘုံရဒီ ပဋ္ဌာန်းနေသင်ပေးတာစိတ်နဲ့ထိုင်ပြောနေဘယ်ယောဂီမှကြားမှာမဟုတ်အကုန်လုံးအိပ်ပြောကုန်ပါနော်အဲ့ဒီမှာစိတ်နဲ့ပြောလို့ရတယ်ဆိုဟုတ်လားရှင်သာရိပုတ္တရာရှင်မြတ်ကြီးခြေတလန်းလာတယ်ဟာရှင်မြတ်ဒီတော့နေမိမိပါပြီဆိုစိတ်ကြီးတဲ့ရှိတဲ့ပုဂ္ဂိုလ်ပြောလို့မှမရတာအဲ့ဒါစိတ်သူကပြောလို့ရတယ်အဲ့လိုမိတ်တာတော့အာရှင်မြတ်ဒီတော့နေမိပါရှင်မြတ်ဒီတော့နေမိပါဆိုစိတ်ကြီးရဲ့ရှိတဲ့ပုဂ္ဂိုလ်ကဘလို့မှ နင်းလို့လည်းမရဘူးပြောလို့လည်းမရဘူးစိတ်ချင်းအဲ့ဒါမျိုးပေါ့ဒါမျိုးကိုဘုန်းကြီးတို့ကညံနဲ့တေချာနားထောင်စေခြင်းနဲ့လေးလာစေခြင်းကိုကဒီဆရာတော်ကြီးယုံသွားတဲ့ကကြတော့နေရသူကဘာဆိုလို့ရှင်တာလဲဟုတ်လားကိုကမလေးလာဘဲနဲ့ဒီတရားဝိရုကြောင့်သွားနားထောင်ပြီးတော့မှတ်သားလိုက်ရင်အဲ့ဒါဒုက္ခပဲဓနုပ္ပတ္တိကြာပါပြီဘုန်းကြီးစင်ကူမှာဟိုးအရင်ကညတရားဝဲတွေပါလို့ဖြစ်တော့ဟောဖြစ်သေးတယ် ဒီနေ့ညအဲ့ဒီအကြောင်းအရာလေးနဲ့ဒီနေ့ညဟောလိုက်တဲ့ဆိုပါအဲ့ဒီတော့ကတော့အဲနှစ်ညသုံးညတစ်ခါလေးတစ်ပတ်လောက်ဟောတာမျိုးကြီးရှိခဲ့ဘူးအဲ့လိုဟောနေနဲ့ဗြဟ္မညကဘုံညာအဒီအကြောင်းအရာလေးပြောပြတယ်တရားတွေပါလေနားတဲ့ခါကျရင်အဲ့ဒီလိုတခြားညံနဲ့နာဖို့ဒီလိုမိတ်ကြတာရှိတယ်အဲ့ဒီအကြောင်းအရာတစ်ခုကတော့ဘုန်းကြီးမတွေ့ဘူး အဲဒီဆရာတော်တစ်ပါးအဲ့လိုဟောတယ်ဆိုရင်ကြောင်းအဲ့လိုရောက်လိုက်အဲနောက်ရက်မှာဘယ်လိုသွားကြုံလဲရိုက်တကနာပြင်းတော့ဆာရေးဆရာတယောက်ကဓမ္မဆာရေးဆရာတယောက်ကအဲဒီစင်ကူရောက်လာဟောတော့အဲအဲ့ဒီအကြောင်းအရာကိုထည့်ပြောတာအဲ့ဒါကိုသူကအမှန်လို့ပြီးပြောတာဆရာတော်ပြောလိုက်တော့လေသူကရှင်းချင်းနေတာဟိုတို့ကြောင့်ညမမှန်နေတာအဲ့လိုမျိုးပေါ့နော်ဒါမျိုးကိုဘုန်းကြီးတို့ကဘာဖြစ်ဆင်ခြင်လဲဆို အသေးချာလေးလာစေခြင်းနဲ့နားလေဟိုဘုန်းကြီးပြောတာကြီးလည်းလည်းအမှန်ကြီးလည်းလည်းမယူဆစေခြင်းဘူးနော်ဒါကြောင့်မို့တချို့ဟာလေးတွေဘုန်းကြီးတို့ကြမ်းညွန့်နေပေးတာဟုတ်မို့ကိုယ့်ကိုတိုက်ကြည့်ပေါ့ဗျာမှန်မြင်သေးချာပြီးတော့လက်ဒါကြတော့မှားနေတတ်သေးတယ်မွေမမနဲ့ဒီကလေးဘုန်းကြီးတို့ကိုယ်တိုင်လည်းကြမ်းညွန့်နေမှားသွားတာမျိုးရှိတယ်မွေမမနဲ့ရေးလိုက်တာမျိုးမှတ်လိုက်တာမျိုးကလေးလေးကြမ်းညွန့်နေမထဲတဲ့အခါမျိုးဒါမျိုးတွေလည်းကြောက်တတ်တယ် များသောအားဖြင့်တော့ကြည်တင်တဲ့ပုံကိုယ်တွေကအဲ့ဒါတော့သိကြတော့ဗျာခုဘုန်းကြီးကကြည်တင်နေတာအလို့ပြောနေတာကြည်တင်နေတော့မှားဒီကတည်းကတတိလွတ်သွားကြည်တဲ့ကြည်တင်တဲ့ပုံကိုယ်လည်းမှားတာပဲနော်ရေးတဲ့ပုံကိုဘုန်းကြီးတို့စာပေလောကမှာတော့ဗာပြောလဲဆိုခုဆရာတော်ကြီးစာရီဘာတွေရေးတဲ့ဆရာတော်ကြီးတို့အများကြီးရှိပါအဲသူတို့လည်းတတိလွတ်ပြီးရေးတာတွေရှိတယ်အဲ့ဒါပမာဒလေခါလို့ပြောတယ်တတိလွတ်ပြီးရေးတာ အဲ့ဒါကြတော့ဒီစာရီမပြတ်ချနေမှဒီဆရာတော်ကြီးကတတိလို့ရေးသလားမရေးသလားဆိုသိတယ်။ဘာဖြစ်လို့ဟိုကျမ်းဒီကျမ်းနိုင်ရှင်ကြည့်ရအောင်။ဘုန်းကြီးတို့ဒီမှာဒီပဋ္ဌာန်းသင်တဲ့ကိစ္စမှာလည်းဘုန်းကြီးတို့စာဒီပဋ္ဌာန်းနဲ့ပတ်သက်ပြီးတော့ရေးကြဟောကြတဲ့ဆရာတော်တွေအများကြီးရှိတယ်။ဒီပုဂ္ဂိုလ်တွေလည်းရှိတယ်။အဲ့ဒါတွေကိုအကုန်လေးလာလေးလာပြီးမှဘုန်းကြီးပြောတာ။အဲ့လိုလေးလာလဲရှင်လေးလာရင် မှားမှားမှန်မှန်ကိုယ့်အကိုသိလို့ရတယ် ဟောလေပါဠိတော်ကြည်တာမဲ့ထာဂရာကြည်တာမဲ့ဟိုဒီဒီပေါ့ဒါတွေလည်းကြည်တာအဲ့ဒါမှသိတယ်ဘိုးလိုကတော့အမှန်မှတော်တော်လေးဖွဲ့သိဖို့တော်ခက်တဲ့ကိစ္စပဲနော်အဲ့တော့ခုနကအကြောင်းအရာလေးမှတ်ထားမယ်နော်အဲ့ဒီဒိဋ္ဌိဖြစ်ကြောင်းတရားတွေထဲမှာအဲဒီမှားနေတဲ့တရားတွေလေးလာမှုသင်ယူမိနာယူမိမယ်ဆိုရင်ဒါလည်းဒိဋ္ဌိဒိဋ္ဌိဖြစ်နိုင်တယ်ဒါကတော့ဘုန်းကြီးတို့ကအများသောအားဖြင့်တော့ တရားထုတ်တဲ့နေရာကိုအဓိကထားပြောတယ်ဒေတိရှင်မျိုးဓမ္မကြီးတယောက်ကလည်းမေးဘူးလို့ဒါပြောဘူးပါအောက်မှာခုနဆောင်းကလေးအဲ့ဒီတရားမှတ်စုလေးဆက်ကြည့်မယ်နော်ဘုဂုဆရာတော်ရေးထားတယ်လေဘုန်းကြီးနည်းနည်းချောအောင်ပြန်ထားကြည့်တယ်ခန္ဓာမတိအဝိဇ္ဇာရှိ တွေ့ထိအမှတ်မှာပြီးတော့ကရတော့တယောက်ကအောက်က ခန္ဓာမသိအဝိဇ္ဇာရှိတွေ့ထိမှန်မှသူယုတ်ပေါင်းတဲ့နှလုံးသွင်းလွယ်ကြံ့ငင်းမမှန်ကြာနာပြန်ဧကံတရားမှာဤရှိပါးတွေတစ်ခုပင်ကြောင်းအမြင်ယွင်းဖောက်ဒိဋ္ဌိရောက်တောက်ရှောင်းအပေသွားအမှမဟုတ်ဆရာလည်းငါနေငယ်ပြင်ထားတယ်ခုနရှင်မျိုးလုံးမမတ်တရင်ဒီလိုလင်္ကာဆောင်းပုံလေးကတော့ပို့လွယ်တာပေါ့နော်ဟိုဟာမျိုးကတော့ ကိုယ့်အကူဒီလင်္ကာဆောင်ဖို့မကြက်ချင်းလည်းပဲအပေါ်ကရှင်ရှင်မျိုးဒီဒီဖြစ်ကြောင်းရှင်မျိုးမှတ်ထားလို့ရမှတ်လည်းမှတ်ထားစေချင်တယ်ပေါ့အဲအောက်ကိုဆက်သွားမယ်နော်ဒီဒိဋ္ဌိတွေကမိစ္ဆာဒိဋ္ဌိကုဏတမဒိဋ္ဌိပေါ့လမ်းမကြရင်တော့မိစ္ဆာဒိဋ္ဌိပေါ့မိစ္ဆာညမှားရင်လည်းအယူဆတရားလမ်းမပေါ့ဒါနဲ့ပတ်သက်ဘုန်းကြီးတို့အရင်ပတ်တရားဆေုံကပြောခဲ့ပြီ ဒီကနေ့ကဗြဟ္မဆလာတော့အဲ့မှာဒိဋ္ဌိယမိစ္ဆာဒိဋ္ဌိယ62မျိုးရှိတယ်အဲ့ဒီတုတ်တုကတရားစကားမှာပြောခဲ့ဘူးအဲ့ဒီ62ပါးထဲမှာလေဥစေရဒိဋ္ဌိဒီဘောကနောဘောဆိုမရှိဘူးဒီဘောပဲအဲ့လိုယူဆတာဒီဘောနေရင်လူတွေဆိုင်စားဒီဘောသင် ပြပြီဘောဆိုမရှိဘူး ဒီဩစေရာဒိဋ္ဌိနဲ့ပတ်သက်တဲ့အယူဆခုနှစ်မျိုးပဲရှိတယ်။ဇန္နာတွေကတော့တတ္တရာဒိဋ္ဌိတွေ။နောက်ဘဝရှိသေးတယ်။ဒီအတ္တကောင်ငင်ကောင်တွေကမသေးဘူး။ဝါသက်ကိုပြောင်းသွားတဲ့ဓာမျိုးယူဆတွေအယူဆတွေ။မိစ္ဆာတွေ62ပါးထဲမှာဩစေရာအယူဆခုနှစ်မျိုးပဲပါတယ်။ဇန္နာတွေကတတ္တရာယူဆတွေတတ္တရာဒိဋ္ဌိယူဆတွေ။အဲ့ဒီယူဆတွေမှာတကအကျဉ်းချုပ်ကြည့်လိုက်တဲ့အခါကျတော့ အဆိုးဆုံးအစင်မြင်တဲ့အဆိုးဆုံးမိစ္ဆာဒိဋ္ဌိပြောအောင်ပေါ့အဆိုးဆုံးမိစ္ဆာဒိဋ္ဌိက၃ခုဒါအသိဉာဏ်တွေသင်ဘူးရင်လည်းသိပါတယ်နတ္တိကဒိဋ္ဌိအာယတုကဒိဋ္ဌိအာဂရိယဒိဋ္ဌိတို့ဒီ၃မျိုးနတ္တိကဒိဋ္ဌိဆိုတာကငါအဋ္ဌိပေါ့ကုသိုလ်ကောင်းမှုကောင်းမှုကုသိုလ်မကောင်းမှုအကုသိုလ် အကျိုးကိုလက်မခံကောင်းကျိုးဆိုးကျိုးလက်မခံကောင်းတာလို့ရင်ကောင်းကျိုးရမယ်ဒါလည်းမခံမကောင်းတာလို့ရင်မကောင်းကျိုးရမယ်ဒါလည်းမခံအကျိုးနာအထိပေါ့အထိရအကျိုးဒီနေရာအထိအကျိုးပေါ့နာကမရှိဘူးအကျိုးမရှိဘူးအကျိုးကိုလက်မခံတော့ကောင်းတာလုံးလုံးမကောင်းတာလုံးလုံးဘာကျိုးမှမရှိဘူးအဲ့လိုလို့အကျိုးလက်မခံတာကောင်းကျိုးဆိုးကျိုးလက်မခံတဲ့ဝါရာ နတ္တိကဒိဋ္ဌိဒီလိုမှတ်တာအာဟိတုကဒိဋ္ဌိဆိုအကြောင်းပေါ့ဟိတုကအကြောင်းအာကလက်မခံပြောတော့အကြောင်းလက်မခံတော့ကောနတ္တိကဒိဋ္ဌိကအကျိုးကိုလက်မခံလောကမှာတွေ့ကြုံရတဲ့နေရာအကောင်းဆုံးမှန်တယ်များအကြောင်းမရှိဘဲတူဖြစ်လို့ဖြစ်နေတော့အကြောင်းကိုလက်မခံအကြောင်းဆိုကံတရားပေါ့ကုသကံအကုသကံကံအကြောင်းတရား အတိတ်ကပြုလုပ်ခဲ့တဲ့ကုသကအကုသကနဲ့ဒါအကြောင်းတွေအဲ့ဒီအကြောင်းတရားတွေကြောင့်ဘုန်းကြီးတို့ဒီဘက်ဘက်မှာကောင်းတာတွေကောင်းကျိုးတွေဖြစ်ကြတယ်ခံစားတယ်မကောင်းတာတွေမကောင်းကျိုးတွေခံဒါပြန် तू ကလက်မခံအဲ့ဒီကြောင့်ရှိဘူးလက်ဒီကဒီတရားအကျိုးကိုလက်မခံဒီဟာကအကြောင်းတူတူတော့တူတူပါပဲအကြောင်းလည်းမခံရင်လည်းအကျိုးလည်းအကျိုးပဲရရောက်တာအကျိုးလည်းမခံရင်အကြောင်းလည်းပဲရရောက်သွားတော့နော်အာဂရိယဒိဋ္ဌိ ကုသိုလ်ကအကုသိုလ်ပြုတ်လို့ပေးမယ်လို့ပြုတ်လို့ရမလို့မရောက်ဘူးပြုတ်လို့ထားတဲ့ကံကိုလက်မခံတဲ့အယူဆသူကသူလိုလိုဖြစ်တယ်ဆိုတာမျိုးအာဂရိယကိဒီဒိဋ္ဌိသုံးမျိုးကတော့သူကတော့သူဂတိဘွားနဲ့ကောင်းရုပ်ချမ်းသာအလုံးတာစီပိတ်ပင်တတ်တဲ့သဘောဖြစ်တဲ့အတွက်ဆိုပါဆို မိစ္ဆာဒိဋ္ဌိဒီလိုမှတ်တာအဲ့ဒီအယူဆ၃မျိုးရှိတဲ့ပုံကုံများကိုသာမိစ္ဆာဒိဋ္ဌိအစစ်လို့ဆိုရမယ်နော်အဲ့လိုမိစ္ဆာဒိဋ္ဌိအစစ်ရှိတဲ့ပုံကတော့ဘယ်သူဟောကောဘယ်လောက်ပြောပြောမရပါဘူးတို့ကအယူဆတွေကကြာသွားတော့အမှားကနေအမှန်ဖြစ်သွားပြန်အမှားကြတော့အမှန်ဖြစ်အမှန်စေစေအမှားတယ်ဘယ်ဖျားရှင်မှ ချုပ်လို့မရဘူး နော်ဘုရားရှင်လက်ထက်ကအိစီပြရပန်အရှင်သာရိပုတ္တရာရှင်မောဂလအလောင်းတို့ပြရမအဲ့ဒီဆရာကြီးတွေသွားပြီးတော့ဘာသာတရားနဲ့ပတ်သက်လေးလာနော်ဘုရားစီဖျားမှမပေါ်သေးတော့အဆရာကြီးထမ်းမှာပဲသူတို့နေနေကြတော့တကယ်ဘုရားစီဖျားမှတရားစီတရားမှတန်ခါစီတန်ခါမှပေါ်လာတဲ့အခါရှင်မြတ်တွေကရှင်အတ္တိထံကနေရှင်သာရိပုတ္တရာသောတာပန်ဖြစ် ရှင်သာရိပုတ္တံကနေပြီးတော့ရှင်မမောက္ခလရှင်ကောလိတာကတရားနာတော်တော်ဘာဖြစ်တော်တော်ဖြစ်တော့ဆရာကြီးသွားပြောတယ်အဲဒီဆရာကြီးတရားတွေမှားနေတယ်လောကမှာဘုရားစီဘုရားမှာတရားစီတရားမှာတန်ခါစီတန်ခါမှာပေါ်လာပြီအဲ့ဒီသွားကြမယ်လက်မခံဘူးလေအပြည့်လို့သူကဒါဒီဟာကြီးကသူကောင်းတဲ့မှာစွဲနေစွဲနေတော့လက်ခံမှုခက်တာအဲ့တော့လက်မခံရင်တော့ဘာပြောလာလဲ ကောလိတာဥပဒိတာကောလိတာတို့လောကမှာပညာမဲ့တဲ့ပုဂ္ဂိုလ်နဲ့ပညာရှိတဲ့ပုဂ္ဂိုလ်ဘယ်ဟာများလဲဟောဆရာကြီးပညာမဲ့တဲ့ပုဂ္ဂိုလ်များအေးပညာမဲ့တဲ့ပုဂ္ဂိုလ်များရင်တဲ့ပညာရှိတဲ့ပုဂ္ဂိုလ်တွေကဘုရားကောရမထံသွားလိမ့်မယ်တဲ့ပညာမဲ့တဲ့ပုဂ္ဂိုလ်ကငါထံလာနိုင်မယ်ငါတို့သူ့ထံသွားသူ့ဒီသွားပြီးတပည့်မခံလို့ဘူးကိုကအမှားကြတော့အမှန်ဖြစ်အမှန်စစ်စစ်အမှားတဲ့ဘယ်ဖျားရှင်မှချုပ်လို့များအဲ့ဒါပဲဗျ ဘာတွေကူကဆွဲသွားရင်တော်တော်ခက်တယ်အကြောင်းဘုန်းကြီးတို့ဗောဓိစင်တာရေးနဲ့ပတ်သက်ပြီးဖြည့်စည်တာနဲ့ပတ်သက်အဲ့ဒါလေးနဲ့မေကုံလေးမေးခဲ့ဘူးလားဗောဓိစင်တာရေးကိစ္စတွေဖြစ်ပြီးနောက်ပိုင်းဘုန်းကြီးပိစုဘိနိယပိစပတ်မှာသွားပြီးတရားပြပါအဲ့ဒီချိန်မှာဒကာကြီးတယောက်ကမေးပါတယ်ဆရာမကြီးဆရာတော်ဗောဓိစင်တာတိုက်ခိုက်ဖြည့်စည်တဲ့ပုဂ္ဂိုလ်များပညာတတ်တယ်ဗျာ ဒီလိုလို့ရင်ဒီလိုအသေးကြီးပြက်စီးမှဆိုသူတို့နားမလည်ဘူးလားဒီလိုဒါကြီးကကြီးမှသင်တဲ့ပညာကိုပညာလို့ထင်တာကို သူငငယ်တို့ကလွှမ်းမိုးထားတာတခြားလူမျိုးတခြားဘာသာတတ်ရင်ကုသိုလ်ရတယ်ကောင်းကင်ဘုံရောက်တယ်ဒီလိုခံယူချက်ငယ်တို့ကလည်းရိုက်သွင်းတာလေဒါကြောင့်ဘယ်သူမှဖြတ်လို့မရဘူးသူကဒါကိုလက်ခံတာဒါကိုယုံမိတာငယ်တို့ကသူ့ဆရာသမားတွေသူ့ပတ်ဝန်းကျင် သူ့မိဘတွေသူ့လူမျိုး ဒါမျိုးပေါ့လူမျိုးမတူဘာသာမတူဟုတ်လားဒီလိုတိုင်းဖြိုင်ကုသိုလ်ရရင် ကောင်းကင်ဘုံရောက်တဲ့ဒီလိုတွေသွားခေါ်လိုက်တာဒါတွေနားထောင်တာတော့သူ့မှာအမှမှမဆုံးဖြတ်နိုင်တော့ဘူးလေအဲ့လိုဖြစ်သွားတာအဲ့လိုဖြစ်သွားတဲ့အတွက်ကြီးမှတင်တဲ့ပညာရေးကမလွှမ်းမိုးနိုင်တော့ငငယ်တို့ကသူယူဆတာတွေကလွှမ်းမိုးနေတော့လုံရဲတာပေါ့ဒီနေ့ကမ္ဘာလောကကြီးလိုက်ကြည့်ဟုတ်လား အဲ့လိုမျိုးတွေများတော့တကယ်ကြီးမှတဲ့နဲ့ဟုတ်လားရဟန်းတန်ကကိုယ်ွယ်နေပဲမဲ့လို့သူကတတ်ဖြတ်နေတာအဲ့လိုမျိုးတွေခိုးဆိုးတိုက်ခိုက်မတရားလုပ်သူတဏ္ဍာမတရားမရှိတော့သူသိထားတဲ့အသိဉာဏ်ကပြောင်းပြန်ဖြစ်နေအဲ့ဒါကြောင့်လှုပ်ရဲတော့အဲပြောချင်တာကတော့ဒီမှာညာသွားပြန်မိစ္ဆာတိဒီမိစ္ဆာတိဒီကုန်းလည်း အယူဆမတူမိစ္ဆာဒိဋ္ဌိအဲ့လိုဆိုလိုတာမဟုတ်ဘူးเนาะဒီတကယ်ကိုအဆိုးဆုံးအယူဆကြီး၃မျိုးရှိတဲ့ပုဂ္ဂိုလ်မျိုးနတ္တိကဒိဋ္ဌိအယူရှိတဲ့ပုဂ္ဂိုလ်အာယတုကဒိဋ္ဌိအယူရှိတဲ့ပုဂ္ဂိုလ်အဂရိယဒိဋ္ဌိအယူရှိတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်များတာလည်းဘာခေါ်မလဲမိစ္ဆာဒိဋ္ဌိလို့မှတ်ပါနော်တခါတလေကြာကိုယ်နဲ့အယူဆမတူမိစ္ဆာဒိဋ္ဌိဆိုတာမျိုးတွေအဲ့ဒါမျိုးပြောလို့တော့မဟုတ်ဘူးနောက်တစ်ခုကတော့ ဒုက္ခရိဘုံဘောကလောကီချမ်းသာဒုက္ခကိုတော့မတားမြစ်ဘူးမဘုံနိဗ္ဗာန်တို့ကိုတော့တားမြစ်ပြိပင်တားစီတဲ့အဖြစ်အတွေ့ဒုတိယဆိုဆုံးလို့ဆိုအောင်ပေါ့ဒုတိယအစင်းနေတာမိစ္ဆာတိတို့အတ္တဒိဋ္ဌိပေါ့အတ္တဒိဋ္ဌိဆိုတော့ကဟွန်းသေသွားရင်ဒီခန္ဓာကိုယ်ကြီးကပျက်စီးသွားမယ်လို့အတ္တကောင်ဝိညာဉ်ကောင်လည်းမပျက်စီးဘူးနောက်ခန္ဓာတက်ကိုပြောင်းသွားတယ်ရွှေ့သူကဒီလိုယူဆတာပေါ့ အဲ့ဒီပြောင်းရွှေ့သွားတာလေကိုယ်သဘောနဲ့ကိုယ်မဟုတ်ဘူးတယောက်ယောက်ကလည်းမင်းကလူခန္ဓာကိုယ်နဲ့သွားဖြစ်လိုက်မင်းကနတ်ခန္ဓာကိုယ်နဲ့သွားဖြစ်လိုက်မင်းကဒိဋ္ဌိဆံခန္ဓာကိုယ်နဲ့သွားဖြစ်လိုက်တူတယောက်ကဖန်ဆင်းစီမံထားတဲ့နဲ့ဖြစ်ရအဲ့ဒီလိုယုံကြည်ဆွဲလန်းအဲ့ဒါအတ္တဒိဋ္ဌိဒါလည်းတင်ညာတစ်မျိုးပဲတတ္တတင်ညာဒါကြောင့်တင်ညာဆိုကြောက်စရာကောင်းတယ်ဒါတတ္တတင်ညာတင်ညာဆိုတစ်မျိုးပဲနော်ဒီအသက်ကောင်ဝိညာဉ်ကောင်လို့ တင်ညာဆိုတင်ညာနဲ့အမှတ်တင်ညာနဲ့ဆွဲလာတာအဲကြောင့်တင်ညာဆိုရင်ကြောက်စရာကောင်းတယ်ဒါကိုပြောချင်တရားဝတ္ထုတင်ညာနဲ့တရားဆိုတာကဓပ္ပဒီတရားကဟိုဘာလဲခြိုက်တာဟောပါတော့ဖြစ်တရားဝတ္ထုဒါလေးကိုဘာခြိုက်လေးပြင်တာတရားဝတ္ထုထင်ရှားခြင်းကိုဆိုလိုတာမဟုတ်ဘူး ဘယ်ဟာမျိုးဆိုလဲတက်ရှိတမဲ့ရာဟုတို့များပြုလို့ဖန်တီးတတ်တဲ့ကာရကသဘောဒီတက်ရှိတမဲ့ဟိုဒီဒီပုဂ္ဂိုလ်ဖန်ဆင်းနေတယ်ပြုလုပ်နေတယ်ဒီလိုခိုင်းတာသူထင်တာပေါ့မှတ်သားတာကောင်းဆုံးမျိုးကိုခံစားတတ်တဲ့ဝိရကသဘောလေးပဲဒီအတ္တကောင်ဝိညာဉ်ကောင်းလေးကခံစားနေတာပဲဒီအတ္တကောင်ဝိညာဉ်ကောင်းလေးကဖန်တီးနေတာပဲဒီလိုထင်တာတာမီ လက်ရှိတို့ခန္ဓာကိုပိုင်ဆိုင်ဆိုးရတဲ့တာမီတို့ဒီအတ္တကဝိညာဉ်ကောင်တွေကသူကပိုင်ဆိုင်တယ်ဒုတိယကပိုင်ဆိုင်နေတဲ့သဘောမျိုးသူစီမံတဲ့အတိုင်းဖြစ်ရတယ်သူခန္ဓာရင်တစ်ခုပြည့်စည်သွားနောက်ခန္ဓာရင်တွေမှာပြောင်းရွှေ့မြဲတည်နေတတ်တဲ့နိဝါဒသဘောမျိုးသူကတည်တယ်လို့မှလက်မခံဘူးဒီကောင်တွေကရှိနေတာဒီခန္ဓာကိုယ်ကြီးကတော့ပုံမင်းမဆောင်ပြလို့အောင်းနှံပြည့်စည်သွားတယ်ဒါနဲ့သူကမတည်ဘူးနောက်တော့ဘဝတစ်ခုခန္ဓာသစ်ရောက်ပါတယ်ပြောချင်တယ် ဒီခန္ဓာကိုယ်ကြီးမိမိစီမံတဲ့အတိုင်းလိုက်ပါစေနိုင်အောင်အစိုးရသည့်တရားဝင်သည့်ဟောဒီအတ္တကဝိညာဉ်ကောင်းလေးကဒီခန္ဓာကိုယ်သွားဖို့လာဖို့နေဖို့တိုင်းမှုခံသူစီမံနေတဲ့ဒီလိုအမျိုးထင်မြင်ယူဆတော့ဒါတော့အတ္တကဝိညာဉ်ကောင်းထင်တဲ့တတ္တတင်ညာတစ်မျိုးဟာလေအတ္တဒိဋ္ဌိမိစ္ဆာဒိဋ္ဌိအတ္တဒိဋ္ဌိနောက်တစ်ခုကတော့ဒီယုံနာနမခန္ဓာ၅ပါးအစုဝေးပေါ်မှာဘာသူဘာယောက်ျားမိန်းမ ပုဂ္ဂိုလ်တ attva ဒီလိုထင်မှတ်တော့ထင်မှတ်ပြီးယုံကြည်ဆွဲလာတော့ဒါလည်းတတ္တပညာတစ်မျိုးပဲနော်ဒါတွေကတော့ရှိနေတာပါပဲဒီအတ္တတတ္တပညာနှစ်မျိုးလုံးကတော့ဒါတွေကဒီတိုင်းကတော့မပြုတ်ပါဘူးတရားတွေအာကြာကြာနာနာအာထုတ်နော်ကြာကြာနာနာအာထုတ်လိုက်ရင်ပြမဆုံးညာလောက်ဖြစ်သွားပြီဟာယုံ nant တဘာဝတွေပိုင်ပိုင်နိုင်နိုင်ညာနဲ့မှမြင်သွားရင်ဒီ အာတုဘယောက်ျားမိန်းမထင်မှတ်တဲ့အတ္တဒိဋ္ဌိကလည်းပြုတ်တာအဲ့ရနေတဆင်းတဲ့ပြီးဒီအကြောင်းကျိုးတဘာဝလေးမြင်တာအတ္တကောင်ဝိညာဉ်ကောင်ဟောဒီအတ္တကောင်စီမံပြီးတာအတ္တကောင်လောက်ပြုတ်လုံနေရမယ်ဒီအကြောင်းကျိုးတဘာဝလေးမြင်သွားရင်လည်းပဲဒီကုဏအတ္တကောင်ဝိညာဉ်ကောင်ထင်တဲ့တတ္တတင်ညာလည်းပြုတ်ပါတယ်ဒုတိယညာလောက်ရောက်အကြောင်းတရားကိုအထုတ်တဲ့ခါကျတော့ဉာဏ်ဖြစ်အောင်အထုတ်ရတယ်ဆိုပြီးတော့ကမ္မထဆရာများတိုက်တွန်းကြတော့ အဲကြောင့်မို့ပရမဆုံးတရားထုတ်တဲ့ခါကြပါလေတဘာဝမြောင်ရှုရုပ်ဆိုရုပ်တဘာဝမြောင်ရှုနာမ်ဆိုနာမ်တဘာဝမြောင်ရှုရုပ်နာမ်တဘာဝတွေမြင်သွားရင်ရုပ်ဆိုမရုပ်ဆိုရင်ရုပ်28ပါလုံးမမြင်နိုင်ဘူးကိုယ်ကစံပဲစံတမာရီမရဘူးခဏိကတမာရီလောက်သွားအနည်းဆုံးဓာတ်တဘာဝတော့မြောင်ရှုလို့ရတော့တယ်ဓာတ်တဘာဝတွေမြင်သွားရင်ဒါပရမတ္ထတဘာဝမြင်မှာပဲအရှိသဘောတရားတွေမြင်လာမယ် အရှိမြင်မရှိတဲ့သဘောတရားဘာသူရယောက်ျားမိမအလိုလိုပြုတ်ကြတာပဲသဘာဝမမြင်ဘူးပညာလောက်တင်ဆုံးနေမယ်ဆိုရင်တော့ဘယ်လိုလုံးမှဒီအတ္တကငါတဘာယောက်ျားမိမမပြောက်ဘူးဒါကြောင့်မှတ်ထားတော့စာပဲမလို့ပညာခြေကမှတော့နောက်ပိုင်းမှာတဘာဝမိုင်းမိုင်းနဲ့မြင်လာတယ်ဟုတ်လားဝင်လေထွက်လေဒါပညာပဲလေ ဘာယောတာဖောင်းပြီးစာရတော့ညာလာနဲ့ပဲလာနဲ့ပညာတွေပဲမှားတာနောက်ကတဘာဝပရမကိုမြင်အောင်အသိဉာဏ်နဲ့သိအောင်ရှုမှားတဘာဝမြင်ပြီးဆိုရင်ပရမမြင်တာပရမမြင်ပညာကပြောက်တာပညာမြင်တန်းနေပရမကပြောက်တာပရမမြင်တန်းနိုင်လည်းပညာကတို့တို့ပြောက်သွားတာလေသူပဲငါပဲယောက်ျားပဲမိန်းမပဲဒါပညာပဲလေဒါအတ္တဒိဋ္ဌိပဲ အဲ့ဒီလောက်မကဘူးတချို့ကြပါလေဒီအတောက်ကောင်ခန္ဓာကိုယ်ကြီးကသေသွားဟိုအသက်ကြီးလာရင်ပျက်စီးသွားတယ်ဒါပေမဲ့အတောက်ကောင်ဝิญဉ်ကောင်လည်းမပျက်ဘူးဘာတကူပြောင်းတာဒီလိုပြောင်းတာနဲ့တစုံတယောက်ကဖန်ဆင်းတယ်ဖန်တီးတယ်ဒီလိုယူဆလာတယ်အဲ့ဒါကြတော့အတ္တတင်ညာတတတ္တတင်ညာတစ်မျိုးပဲနော်တတ္တတင်ညာအတ္တဒိဋ္ဌိပဲဒီအတ္တဒိဋ္ဌိကြတော့ခုနကြောင်းကျိုးဒီယုတ်တဘောနံတဘောတွေဟာ ကြောင်းကျိုးဆက်ဆက်ဖြစ်နေပါလားဆိုတာမျိုးလေးသိအောင်အထုတ်အဲ့လိုသိသိအောင်အထုတ်လိုက်ကြောင်းကျိုးတဘာဝမြင်သွားရင်ခုနအတောက်ကဝိညာဉ်ကောင်းနေဖန်ဆင်းတယ်ဆိုတဲ့အတောက်ကဝိညာဉ်ကောင်းဘာတွေလဲပျောက်ဖန်ဆင်းတယ်ဆိုတဲ့အသိဉာဏ်မျိုးလဲပျောက်ဘာလို့ဖန်ဆင်းတယ်လို့ထင်ထားတာမျိုးလဲပျောက်သွားဒီတော့ဒီတတ္တတင်ညာနှမျိုးပေါ့နော်အသက်ကောင်ဝိညာဉ်ကအတ္တကောင်ဒီဟာကိုလည်းတတ္တတင်ညာခေါ်တယ် ဘာသူတော်ရောရောဒီယုံနာနုပါခန္ဓာ၅ပါးဒီတရားဤအစုဝေးကြီးကိုလည်းငါသူတော်ယောက်ျားမိန်းမပုဂ္ဂိုလ်တ attva ထင်နေနော်တင်ညာနဲ့ဆွဲထင်အဲ့ဒီနှစ်မျိုးလုံးဟာတက္ကဒိဋ္ဌိဒီတက္ကဒိဋ္ဌိကတော့ကံလန်းလို့ဇံလန်းလို့မပယ်ပါဘူးကံလန်းကိုလည်းလက်ခံတယ်ဇံလန်းကိုလည်းလက်ခံအဲကြောင့်သူဂတိဘဝနဲ့ လောကီချမ်းသာများကိုတော့ရနိုင်တယ်။ဒါပေမဲ့တက္ကရာတိဖုံးလွှမ်းထားရင်တော့ဟုတ်လား။ဘာဖြစ်လဲခုနကငါတို့ကယောက်ျားမိမထင်ပါပဲအတ္တကောင်ဝိညာဉ်ကောင်ထင်ပါပဲထင်နေရင်တော့သူကမညာဖုံညာမရနိုင်ဘောဗျာ။အဲ့ဒါရအောင်အထောက်ရအောင်။အောက်ကိုဆက်ကြည့်မယ်နော်။အဲ့တော့လမ်းစဉ်မှာ တမလမ်းစဉ်ပေါ့တမမြတ်ကြီး၈ပါးလမ်းစဉ်ဒါလမ်းစဉ်မှာမယ်ဒါနဲ့ပတ်သက်ဘုရားကဘုန်းကြီးတို့ဒီအောက်မှာကြံညုံလေးပေးတာနော်အဲဒီတော့ရဆုံးမှာကိမတိယတုတ်တန်ယုတ်တတိယဆာမဏ6မာဝကတန်ယုတ်တော့နှစ်နေရာတွေ့ရတယ်တန်ယုတ်ဒုတိယဟုတ်446တလာယနာဝကတန်ယုတ်မှာလည်းတွေ့တယ်မာဝကတန်ယုတ်မှာလည်းတွေ့တယ်ဒီအကြောင်းရတယ် အဲ့မှာဘုရားကဘုန်းကြီးတို့မြတ်စွာဘုရားတောက်ဒီမြို့စေတုံကျောင်းမှာတရင်သုံးနေတဲ့ချိန်ဘုရားတော်များမြို့မြို့ရင်းဆုံးကံကြွဆုံးကံကြွတဲ့အခါကျရင်ဘုရားကခြေချိုးဆရာတတ္တဝါတွေရှိနေကျောင်းမှာနေခဲ့တာလို့တပါးတဲ့ဆုံးကံကြွတာလို့ဒီလိုလို့ဒီခါရင်ကြွခြင်းမကြွဘူးပေါ့ခြေချိုးဆရာတတ္တဝါရှိမယ်ကိုယ်တပါးတွေကြွခြင်းနဲ့အကြောင်းရှိတယ်အဲ့ခါကျရင်တော့ရဟန်းတော်များက ဟိုကိုကြွကြအောင်ဘုန်းကြီးတို့ရဲ့ဗုဒ္ဓကျောင်းနေရာတော့မြို့နဲ့တော်တော်ဝေးဝေးတောတွေတောင်ထဲမှာရှိတာများတယ်မြို့ရောရွာကျောင်းနေတယ်တခြားဘာသာကြားကျောင်းနေရာတော့မြို့တွေရွာတွေမြို့နာကနေတာများတော့အဲ့မှာရဟန်းတော်များကဆုံးခံသွားတဲ့အားကြီးမှာတော်တော်များများတွေ့ရတယ် ဘာသာရေးတခြားဘာသာကြိုင်နဲ့အတိုက်ခံမရှိဘူးအဆင်ပြေတယ်အဲ့လိုမောင်းတာပြတာမရှိဘူးခါကြရန်တော်များကျသွားတဲ့ခါကျတော့ဘုန်းကြီးစဉ်းစားကြည့်တာပေါ့ဆရာမပါတော့ခါကျတော့တပည့်တွေကျသွားတော့ကလို့လာလာသွားတော့ခတ်တော့တော့သွားရင်သွားပါပေါ့အမှတ်တရလို့ပြီဒါကြောင့်ဒီပစ္စပစ္စကတာဝတ်ဆိုရှိတယ်ဆုံးကအသွားမှလည်းအမှတ်လွတ်တာမျိုးရှိတယ်အပြန်မှလည်းအမှတ်လွတ်တာမျိုးရှိတယ် ဆုံးကအသွားမတချို့ကအသွားမှတ်လို့တဲ့အပြောင်းအမတ်တရရှိတယ်တချို့ကအသွားအမတ်တရရှိတယ်အပြန်ကြအမှတ်တတိလွတ်နေတာမျိုးအသွားပြန်ရှုမှတ်နေစူးစမ်းလွတ်တတ်တဲ့နေရာအဲတော့အဲ့လိုခတ်သွက်သွက်သွားတာဖြစ်ကောင်းဖြစ်မှုစောစောရောက်သွားတော့စောသွားတဲ့အခါကျစောသွားရင်လည်းမြို့ရဲရွာရဲဆွန်ခိုင်းဘယ်လို့မှဆွန်အောင်မရနိုင်ဘူးလေအဲချိန်မှတော့ ကြက်ချိန်တော့မသွားမှရဒီတော့နည်းနည်းစောနေရန်တော်များဘာလို့ကြားလဲကိုယ်နဲ့သိတဲ့အခြားဘာသာအကြောင်းတွေကိုသွားလဲပတ်သွားလည်းပဲသွားတဲ့အခါကျတော့အဲ့ဒီတခြားဘာသာရှားဖို့ဒီမှာပြပိုက်ပြပိုက်တွေအဖြူဝတ်တာရှိတယ်တချို့ကြအဝင်းမောဖက်နေနေတဲ့ပြပိုက်တွေလည်းရှိပါအသွားလေသွားတော့ဟိုကပြောတော့အရှင်တို့သင်တို့ဟာဘာကြိုးအတွက်ရှင်ရံဂေါရမထာမအချင်းများကိုကျင့်သုံးနေကြတယ်ဒီလိုမျိုးတော့ ဘုရားတော်များပါလေကိုသိသမျှဖြေတော့ဆင်းရဲဒုက္ခကိုပိုက်ချသည်ဆင်းရဲဒုက္ခတွေပိုက်မိုင်နိုင်နိုင် ပိုက်မိုင်ချချသိလို့သိလို့အကျင့်မြတ်ကိုကျင့်သုံးနေတာဖြစ်တယ်နော်ဒုက္ခအမြင်မှတဏှာกว่าတော့ဒီလိုဖြေခဲ့ကြတော့ဖြေပြီးနောက်ပိုင်းဖြေတာဖြေတော့ဘောကိုဖြေတာတွေကဘုရားရှင်ဟောကြားမှုနဲ့ကြိုက်မကြိုက်တော့မသိဘူးလေအဲတော့ မြို့ရဲရွာတွေမှာဆုံခံတချို့လည်းမြို့ရဲရွာတွေမှာရှိဆွန်စားဆရာမှာစားပြီးတော့ပြန်လာနေလို့ရှိမျိုးမျိုးရှိတော့အဲကြောင်းရောက်တော့ဖရာသည်ပြန်ရောက်ကြောင်းရောက်ရောက်တဲ့အခါကျမနေ့ကအတွေ့အကြုံတွေကိုဖရာသွားလျှောက်ထားတော့တပည့်တို့ဘာသာကြောင့်ပြပိုင်များကမေးလို့ဒီအကျင့်မြတ်ကြောင့်ဒီလိုဒီလို ဖြေခဲ့ပါလေအဲ့လိုဖြေတာဖရာရှင်ဆုံးမလေးရှင် လျော်ညီမှုရှိမရှိလျှောက်ထားတော့ဘုရားကရန်တို့တင်တို့ရဲ့ဖြစ်ဟာငါဘုရား ဆုံးမဟောကြားမှုနဲ့လျော်ညီတယ်တကယ်လို့ဘာသာကြားပြပိုက်တွေဟာဆင်းရဲဒုက္ခပိုင်းခြားသိဖို့အကျင့်လန်းစီရှိသလားလို့မေးခဲ့ရင်ရှိပါတယ်အဲ့ဒါဘာလဲလို့မေးမက်ကင်၈ပါးအင်္ဂါ၈ပါးနဲ့ အင်္ဂါ၈ပါးရှိတဲ့အရိယာမဂ်လမ်းစဉ်ဖြစ်တယ်ဒါကြောင့်မဂ်၈ပါးလမ်းစဉ်နဲ့ညီတဲ့အကျင့်အမှန်နဲ့ဆိုတာဒီတုတ်လေးထောက်ပြီးပြောကြပါအင်းတော့ဘုန်းကြီးတို့အများသိတဲ့တုတ်လေးထုတ်ထုတ်ပြောတော့ဓမ္မစကြာတုတ်နော် လမ်းမကိုလည်းမလိုက်နဲ့အာယုံ၅ပါးကာမဂုဏ်တရားတွေနဲ့ချိန်ကုန်ရောပါအနေနဲ့လည်းဒါလမ်းမတစ်ခုမစားဘဲမတော့ပဲပြင်းပြင်းထန်ထန် စင်စင်ရပေမမကျင့်နေတဲ့လမ်းမှာတခုမက်ကေ၈ပါးလမ်းစဉ်နဲ့ကျင့်တဲ့အကျင့်ဟာလမ်းစဉ်မှန်နေဆိုပြီးတော့ဒါဓမ္မစကြာတော့ဒီတော့ကကြတော့ဒီမှာဓာရိုက်ကိုပေါ်တာဒီမက်ကေ၈ပါးလမ်းစဉ်နဲ့ညီတဲ့အကျင့်ဟာဒါမှန်လာပဲနော်အဲ့ဒီဟာနဲ့အညီကျင့်ရမယ်နော်ဗာတရားပဲအထောအထုတ်ဒါနဲ့ညီအောင်ကျင့်ရအောင်အောက်မှာနည်းနည်းလေးဆက်ကြည့်မယ် ဒီမဂ္ဂင်7ပါးလမ်းစဉ်ကိုကျင့်သုံးမှသာလေဘုန်းကြီးတို့ဆင်းရဲဒုက္ခဘဝဆင်းရဲတွေကတေချာလွတ်မြောက်နေတော့ဘဝဆင်းရဲတန်တရားဆင်းရဲတွေမဂ္ဂင်7ပါးလမ်းစဉ်နဲ့ညီကမ္မဋ္ဌာန်းတစ်ခုခုပေါ့ကိုယ်နေတဲ့တဲ့အကြတဲ့ကမ္မဋ္ဌာန်းတစ်ခုအထောက်အဲလိုဘဝဆင်းရဲတန်တရားဆင်းရဲအလွတ်ပြီးတော့နိဗ္ဗာန်ရောက်လို့တဲ့ပုဂ္ဂိုလ်ဟာအာယုံ၅ပါးကာမဂုဏ်တရားတွေပေါ်မှာတာယာမမောပြီးနေမယ်ဆိုရင်လည်း အဲ့ဒါရပ်နေတာမှန်ပေါ်ပြီးရပ်နေနေမြုပ်သွားရပ်နေနေမြုပ်သွားမှာနော်အယောငါးပါးကာမဂုဏ်တရားခုနကာမဒုက္ခမိကနုယောဂလာမတရားဟောဓမ္မစကြာမှာဟောတာဩဒရဏတောက်ကြဒီအာယုံ၅ပါးကာမဂုဏ်တရားတွေကိုတာယာမက်မောနေအဲ့ဒီပုံမှာတာယာနေတယ်ရနေရနေတော့ဝါဒန်တရားမှာမြုပ်ဟောတယ်မှာဝါဒန်တရားတွေမှာမြုပ်အောင်မှာပဲ ကျင့်တော့ကျင့်ပါရဲ့နာမတွေကျင့်တယ်နီးမတွေကျင့်နေတယ်။ရောင်နီးမနာမကျင့်ဖို့လည်းရေးကြည့်တယ်။နာမတွေကျင့်သုံးနေလည်းပဲဘဝတန်ကမျောနေဦးမှာပဲ။အဲတော့ဘုရားကကြတော့ရက်လည်းမနေပဲနဲ့မျောလည်းမနေမဂ္ဂင်၈ပါးလမ်းစီဖြင့်အာနာပါနသတိကျင့်ကြထုတ်တဲ့ကကြတော့ရတ္တမညာဘုံညာပိစ္ဆုကနညာတပိလညာတွေရပြီ။အဲကြောင့်မို့ဘုန်းကြီးတို့တရားထုတ်ရင် ရလည်းမနေနဲ့ရနေတယ်ဆိုအာယုံငါးပါးပြောအောင်နဲ့ချိန်ကုန်နေတာမျိုးအဘုန်းကြီးတွေကိုပါဝင်ပေါ့လေအဲ့ဒါမျိုးမဖြစ်အောင်ကြိုးစားမှာပဲဒီအာယုံနေတဲ့ချိန်ကုန်တဲ့အာယုံတွေတော့ရှိနေမှာပဲဒီတွေကနေတတ်နေမြယုံထွက်ပြီးကျင့်ကြမှာကျင့်ပြီဟုတ်ပြီအဲ့ခါကျတော့လမ်းမတွေမကျင့်ဖို့ရွေးကြည့်တော့လမ်းမတွေကျင့်နေတော့မျောနေရမှာရလည်းမနေပဲနဲ့မျောလည်းမနေပဲနဲ့မဂ္ဂင်၈ပါးလမ်းစဉ်နဲ့ညီကိုယ်တန်တဲ့ကမ္မထံပေါ့ အထုပ်ဖို့ရေးကြည့်ပါတယ်အဲ့လိုမရမနာပေါ့ဟုတ်လားရနာပြီးကျင်လို့တော့မရဘူးပေါ့အမြဲမပြပေါ့ကိုလိုချင်တဲ့ပန်းနဲ့မရမချင်းထားမှာပါလုံလဝိရိယအပြည့်နဲ့ကျင်ကြအထောက်ကိုယ်စွမ်းစိတ်စွမ်းရှိ ကိုယ်စွမ်းရှိသမျှစိတ်စွမ်းရှိသမျှကြိုးစားထောက်လျှော့ချလို့မရဘူး ချော့ချိုင်တော့ကိုလိုချင်တဲ့ပန်းနဲ့မရောက်ဘူးပေါ့ဗျာမရောက်ဖျားတော့ထာမဝါကိုဆွမ်းညာစိတ်ဆွမ်းရှိရမယ်ဒါနပရကမော ကိုအထုတ်နေတဲ့တရားကိုဆွဆွမြဲမြဲစူးစမ်းထုတ်အောင်အမြဲမပြတ်စူးစမ်းထုတ်နေအနိခိတတူတော့ကုသလေတုဓမေတုကောင်းတဲ့လုံပိုင်းလုံလောက်ဘယ်တော့မှလျှော့မချရအောင်ငါမရရအောင်လုပ်မယ် အောင်မြင်မှုမရမချင်းငါလုံးမယ်အဲဒီလိုကိုယ့်ရဲ့လုံလောက်ကြီးရှော့ချမဖြစ်ဖ ೇನೆ ကိုလိုချင်တဲ့ plan နဲ့မရရအောင်ကြိုးစားတော့မယ်အဲလိုကြိုးစားထုတ်နိုင်တော့ကိုလိုချင်တဲ့မညာပညာရောက်အောင်ရတော့အဲဒီနေ့ဒီလောက်နဲ့သိကြအောင်နော်ဒီနေ့ဟောပြောဆွဆုံးမတဲ့တရားတော်များကိုကြားနာကြတဲ့အတိုင်းလိုက်လာကျင့်ကြအထောက်နိုင်ကြသဖြင့်မညာပညာ၄ပါးကို ရလို့ရောက်လည်းလည်းရတဲ့ပုံပုံများဖြစ်ကြပါစေ။ဆရာတော်ဖျားပေးရစီနဲ့တပည့်တော်တို့ပြည့်စုံပါလို့ရှင်ဗျာ။